ကိုဟောလာတာပေါ့20ကိုချင်းမြောက်သာသနာတော်နှစ်2564ခုဆိုရလာစံခုခေါ်သာတက္ကတိ1382ခုဒီလိုရလာစံ9ရက်ခရစ်နှစ်2021ခုဖေဖော်ဝါရီလ16ရက်နေ့ဒါရိုက်လို့ရှိကတော့19ရက်နေ့ပေါ့နော်ဇာတာပရိနေ့မှာ ဆက်လက်ပြီးတော့ဦးဇင်းတို့ပတ်စဉ်ဟောကြားနေကြဝိပဿနာလုပ်ပြီးတရားကိုဆက်လက်ဟောကြားနာကြားကြရအဲ့တော့ဦးဇင်းတို့ပြောနေကြပေါ့လေစကားလုံးလေးတစ်ခုဒါဝိပဿနာလို့လုပ်တယ်ဆိုတာကနံပါတ်1အနေနဲ့ပေါ့ဒုက္ခသစ္စာကိုသိရေးသမုဒိယသစ္စာကိုပယ်ရှားနိုင်ရေးနိရောဓသစ္စာကိုမျက်မှောက်ပြုနိုင်ရေးအတွက် မဂ္ဂသစ္စာကိုပွားများကြရတာဖြစ်တယ်ဒါကိုဝိပဿနာလို့လုပ်တယ်တရားအထုတ်တယ်သမထပဲဖြစ်ဖြစ်ဝိပဿနာပဲဖြစ်ဖြစ်ဒါလို့ဆိုကြဒါလို့ဆိုတဲ့အခါကျတော့ဘာလဲလို့မေးတော့ဒုက္ခသစ္စာကိုသိရေးအဲဒုက္ခသစ္စာကိုသိရေးဆိုတာကစကလုံးအနေနဲ့ပြောရင်တော့ဟိုအများကြီး ဟိုမျက်မှောက်လူဘဝနဲ့မသက်ဆိုင်တယ်လို့လို့ထင်ရတယ်ဒုက္ခသစ္စာဆိုရင်ဟောနည်းနည်းဝေးတာပေါ့နော်သို့တော့ဒုက္ခသစ္စာကိုသိရည်ဘာပြောတာတော့လို့ပြီးတော့အရှိကို အရှိအတိုင်းအမှန်ကိုအမှန်တိုင်းယထာဘုဒ္ဓဉာဏ်ရရှိရေးလို့ဘယ်လိုပြောရင်ပို့ပြီးတော့နားလည်တွေ့အဲ့တော့အရှိကိုအရှိအတိုင်းအဟုတ်ကိုအဟုတ်တိုင်းလက်ခံနိုင်ရေးယထာဘုဒ္ဓဉာဏ်ရရှိရေးအတွေ့အခုလို့ ဒါတရားအားထုတ်ခြင်း ဆိုတဲ့ဒီလိုအလုပ်တွေကိုမိမိတို့လုပ်ကြရတာအရှိကိုအရှိအတိုင်းအဟုတ်ကိုအဟုတ်တိုင်းသိနိုင်ရေးမြင်နိုင်ရေးဗါတဲ့တော့အရှိကိုအရှိတိုင်းသိနိုင်ရေးအဟုတ်အဟုတ်ကိုအဟုတ်တိုင်းသိနိုင်ရေးပါဗျာအဲ့လိုအရှိကိုအရှိတိုင်းအဟုတ်ကိုအဟုတ်တိုင်းသိနိုင်မြင်နိုင်မှုလက်ခံနိုင်မှုအတွေ့ဒါဝိပဿနာအလုပ်လုပ်ကြရတယ် အဲ့လိုရှိကိုရှိတိုင်းအမှန်ကိုအမြင်အမှန်တိုင်းသိနိုင်ပြီဆိုတဲ့အခါကျမှဦးဇင်းတို့ဒီတကယ်ဒီအရှိတရားကိုကตายာပွဲနှစ်သက်ပွဲမရှိဘူးဆိုတာကိုနားလည်သဘောပေါက်မှာဖြစ်တယ်အဲ့ဒါမှအဲ့ဒါတွေကိုဖယ်စွန့်ခြင်းဆိုတဲ့ဒါသမုဒိယသစ္စာကိုဘာတက်ပါဖယ်ရှားနိုင်မှာဖြစ်တယ်ဖယ်ရှားနိုင်ဖို့အတွက်ဖြစ်တယ်အဲတို့အတွက်ကြောင့်ဒါဦးဇင်းတို့အခြေခံဒီလိုနားလည်ထားရမှာ ။ကောင်းပြီအဲ့တော့ရှိကိုရှိတိုင်းအဟုတ်ကိုအဟုတ်တိုင်းသိနိုင် မြင်နိုင်ရေးကိုဥစ္စာပရမကြိုးစားဖို့အတွက်တော့ဒါဥစဉ်တို့အခြေခံကျင့်စဉ်တွေကိုဒါမိမိတို့ကနားလည်သဘောပေါက်ထားရမယ်။ဒီလိုလည်းပဲဒါဥစဉ်တို့သဘောကျကြရအောင်။ကောင်းမြတ်တော့အခြေခံကျင့်စဉ်အခြေခံကျင့်စဉ်တာခတ်တူတူဒီနေ့တဲ့အချိန်ကနေတော့ဝိတ္တုရိခုဏမတော့ခတ်တူတူပြန်ပြောကြရအောင်အဲ့တော့ဝိတ္တုရိခုဏမတိတာ ခုနအရှိကိုရှိတိုင်းအမှန်ကိုအမှန်တိုင်းသိနိုင်မြင်နိုင်ရဲ့အတွက်ကြိုးစားအထောက်နေတဲ့သူတော်ကောင်းတွေအတွက်ဒါတကယ်ကိုအခြေခံကြတယ်ဒါစီမင်းစည်းကမ်းတွေပဲကောင်းပြီအဲဒီဝိတ္တုဒ္ဓိခုနှစ်ပါးပါလဲပြီးတော့နံပါတ်1သီလဝိတ္တုဒ္ဓိကိုခြင်းတရားတွေစင်ကြယ်ဖို့နံပါတ်2စေတဝိတ္တုဒ္ဓိစိတ်ခြင်းမှာនិဝရဏအညီကြီးတွေကင်းစင်ဖို့အနံပါတ်3ဒိဋ္ဌိဝိတ္တုဒ္ဓိဒါယုံ nant ပေါ်မှာဉာဏ်မြင်ခဲ့စင်ကြယ်မှုအာပြီးတဲ့အခါကျမှကင်္ခာဥဒနာဝိတုဒ္ဓိကံကံရဲ့အကျိုးပေါ်မှာယုံမှမှုတွေကိုကျော်လွှားလွန်မြောက်ပြီးတော့ဉာဏ်မြင်ခဲ့စင်ကြယ်ခြင်းပြီးတဲ့အခါကျမှမကမကဉာဏတတနာဝိတုဒ္ဓိမဟုတ်သည်မဟုတ်သည်၌ဉာဏ်မြင်ခဲ့စင်ကြယ်ခြင်းဩနောက်တစ်ခု ပရိပဒဉာဏတတနာဝိတုဒ္ဓိအကျင့်ခြင်း၌ဉာဏ်မြင်ခဲ့စင်ကြယ်ခြင်းဩပြီးတဲ့အခါကျတော့မှဉာဏတတနာဝိတုဒ္ဓိဒါ နိဗ္ဗာန်၌ဉာဏ်မြင်ခဲ့စင်ကြယ်ခြင်းဆိုပြီးဒီလိုစင်ကြယ်မှုပေါ့ဝိတုဒ္ဓိ9ပါးကိုဒါအစဉ်တိုင်းကြည့်ရင်အစဉ်တိုင်းကြည့်ရင်ကြည့်နေမိမိတို့ဒီဘာဖြစ်လာတော့အရှိကိုအရှိတိုင်းအမှန်ကိုအမှန်တိုင်းသိလာသိလာတဲ့အခါမှာမလို့ခြင်းစရာတွေကိုမိမိတို့ကကိုယ်ပိုင်ဉာဏ်နဲ့ထင်ထင်ရှားရှားသိပြီးတော့ပယ်ရှားနိုင်မှာဖြစ်တယ်မလို့ခြင်းတဲ့အရာတွေကိုအခုကတော့မိမိတို့ကအရှိကိုအရှိတိုင်းအမှန်ကိုအမှန်တိုင်းမသိသေးတော့ ဒီတရားတွေကငါတို့မလိုချင်စရာလို့မသိတဲ့အခါကျတော့မပယ်ရှားနိုင်ဘူးလိုချင်နေတော့လိုချင်နေရင်သူကသန္တရာက ရှည်မှာပေါ့နော်သန္တရာကရှည်မှာဒါကိုအဲ့တော့ကိုမလိုချင်တာကိုကိုသိအောင်ကြိုးစားရငါဒီတရားကိုဒီအရာဝတ္ထုဒီအကြောင်းတရားကိုငါလိုချင်နေတာလိုချင်တော့စက်ကြိုးစားဖို့အမှန်ကိုအမှန်တိုင်းအဟုတ်ကိုအဟုတ်တိုင်းမြင်တော့လို့ဒီအရာကြီးတော့ငါလက်မခံနိုင်တဲ့အရာကြီးပါဆိုရင် အဲ့အရာကြီးကိုဖက်တွယ်ထားဖို့တော့မလိုဘူးမလိုရင်ပယ်ရှားနိုင်အောင်မိမိတို့ဘက်ကစူးစမ်းနေရမှာဖြစ်တယ်မစူးစမ်းဘဲနဲ့တော့ဒါဘာမှမရဘူးပေါ့နော်ဒါလေးကိုအခြေခံနားလည်ရမယ်ကဲကောင်းပြီအဲ့တော့အဲ့ဒီဝိသုဒ္ဓိခုနှစ်ပါးဦးဇင်းတို့ဒါနံပါတ်1ဖြစ်တဲ့သီလဝိသုဒ္ဓိဟောသီလဝိသုဒ္ဓိဘက်မှာဒါကိုချင်းသီလတွေကဒါတန်ရှင်းစင်ကြယ်ဖို့ဆိုတဲ့အပိုင်းမှာပေါ့ဒါရန်တော်များမှာဆိုရင်တော့ဒါသီလကြီး၄ပါးအဲတို့တကကြီးတွေတကမကြီးတွေ ဒါအိန္ဒိလူလူတွေအတွက်ကတော့ဒါဘာဝသီလဇွမ်းနိုင်၈ပါးသီလအတုတဲ့ဇွမ်းနိုင်၉ပါးသီလ၁၀ပါးသီလစသည်အဖြစ်ဒါဒါစောက်တည်ခြင်းသုံးလိုက်လို့ရှိရင်ဒါသီလဝိတ္တုဖြစ်ပြီအဲ့လိုသီလဝိတ္တုဖြစ်တဲ့သူတော်ကောင်းတယောက်ကတဆင့်တက်ပြီးတော့မလုပ်ရမလို့ဆိုတော့စိတ်တဝိတ္တုကိုကူးရ အစိတ်တဝိသုဒ္ဓိပိုင်းမှာလည်းဦးဇင်းတို့ဒါနိဗ္ဗာန်အငြင်းကြီးတွေစိတ်ကကင်းစင်မှုဆိုတာကမ္မဋ္ဌာန်းအာယုံနဲ့ကင်းပြီးတော့မဖြစ်နိုင်တော့အဲ့ဒီမှာစပြီးတရားအထုတ်ခြင်းဆိုတဲ့အလုပ်ကဒါလုပ်ငန်းကိုဝင်တာပေါ့အဲ့တော့တရားအထုတ်ခြင်းဆိုတဲ့စိတ်တဝိသုဒ္ဓိပိုင်းမှာဒါသမထကမ္မဋ္ဌာန်း40ဒါတရားကဟောကြားထားတယ်အဲ့သမထကမ္မဋ္ဌာန်း40ကိုလည်းဦးဇင်းတို့ဒါဒါစုံငမနီးနီးပေါ့လေဒါတော်တော်လေးဒါပြည့်ပြည့်စုံစုံဟောကြားလာတာ ဒါပြီးခဲ့တဲ့အပတ်ကတော့ဦးဇင်းတို့နောက်ဆုံးဖြစ်တဲ့ဥပဒမနုဒတိဒါပြီးခဲ့အဲ့တော့အစဉ်သားခန္ဓာပါဏကနေစပြီးတော့ဒါဇန်သမာဘတ်တွေပေါက်တဲ့အထိဇန်သမာဓိတွေရတဲ့အထိအဲဒီကနေပြီးဒါဟိုကတိုင်း၁၀ပါးမေတ္တာဇန်သရူရလည်းကကမဏကဗုဒ္ဓအနုတ္တိဆိုတဲ့ဥပ္ပသရဇံဥပ္ပသရတမာတိစိုက်တဲ့အထိအဲနောက်တစ်ခါအတုပကမထံနောက်တစ်ခါမရဏနုတ္တိအဲဒီကနေပြီးတော့ဦးဇင်းတို့သီလနုတ္တိဒေဝတာနုတ္တိ ဟောနောက်တကဥပသမနုတ္တိဆိုတလို့သွားတော့အဲ့သမဏကမ္မထာထဲမှာခုနသတုဓာတုဝါဟုတ်ထံဆိုတာကျန်တာပေါ့သတုဓာတုဝါဟုတ်ထံကမ္မထာဆိုတာကတော့ဒါဓကမ္မထာပါပဲအဲ့သတုဓာတုဝါဟုတ်ထံကမ္မထာဒီဒါကသမထထဲမှာပါတယ်လို့သူကနေပြီးတော့ဦးဇင်းတို့ကဝိပဿနာပိုင်းတက်နိုင်ရေးအတွက်နာမရူပပြိစိတဉာဏ်ရင်ကိုရဖို့အတွက်သူကနေတစင်တက်လန်းရမှာဖြစ်တယ်။အဲ့တော့အခုယနေ့ကတော့ဒါဦးဇင်းတို့သမထဘန်းကကြည့်နော်သုတ္တရာဒုဘောဓံဆိုတဲ့ အဲဓာတ်ကြီးလေးပါးကိုပွားများသုံးသပ်ဆင်ញင်ခြင်းအပိုင်းအဲသူကတဆင့်တက်လို့ဝိပဿနာကိုကူးဖို့အတွက်နာမရူပပြိစေတာဉာဏ်အဲနာမရူပပြိစေတာဉာဏ်မှာမှခုနနှစ်ခုတစ်ခုစီကွက်လိုက်တော့ရူပပရိကဟဉာဏ်နာမပရိကဉာဏ်ဆိုပြီးတလို့ရှိတာပေါ့အဲရူပပရိကဉာဏ်မှာယုတ်တရားတွေကိုသိသိဖို့အတွက်တော့ဒီဓကမထံကအစရတာပဲအဲအဲ့ဒါကိုဦးဇင်းတို့ဒါသဘောပေါက်ရအောင် အဲ့တော့ဒီနေ့ကတော့သမထပိုင်းအနေနဲ့ဆိုဟောတယ်ဆိုလည်းပြောလို့ရတယ်လို့ဒါဝိပဿနာဘိုင်းကိုကူးဖို့ဒိဋ္ဌိဝိတ္တုတိပေါ့စေတဝိတ္တုတိတက်အဆင့်တက်ပြီးတော့အဲစေတဟိုဒိဋ္ဌိဝိတ္တုတိကိုကူးဖို့အတွက်လည်းဒါဒီဓကမထံကသွားရမယ်ဆိုတာမျိုးကိုဒါအခြေခံနားလည်ရမယ်အဲ့တော့ဒီညမှာဦးဇင်းတို့ကဒီဓကမထံကိုမပြောခြင်းမပြောခင်အဓကမထံအကြောင်းကိုဦးဇင်းတို့လေ့လာပြီးတော့ တရားလည်းဟောတရားအပတ်စဉ်ဟောဖို့ဆိုတဲ့အခါကျတက္ကမထံလေ့တာလေ့တာတော့ဘာသွားတွေ့တော့ဆိုတော့ဒါဥစဉ်တို့ဟိုလေ့လာခဲ့စမြပေါ့တို့တခါကြီးတက္ကမကြီးကိုတရားတွေဟိုဥစဉ်တို့ဆိုကိုဒါ20ကျိ20ကျော်ပေါ့28ကျိတော့ဟောခဲ့ပြီးပြီအဲ့ဟောခဲ့ပြီးသမျှဒီဥစဉ်တို့ကဘယ်မှာပဲရှိသေးတယ်ဆိုတော့ရေပုံရပြောကြမယ်ဆိုရင်ပြညတ်မှာပဲရှိသေးတယ်ဘယ်မှာပဲရှိတော့ ပညတ်ထဲမှာပဲရှိပါသေးတယ်ဗျာပညတ်ထဲမှာပဲရှိသေးတယ်ဒီနေ့တော့ဒါစပြီးတော့ဒါပဏမတ်ဆိုတဲ့တကယ်အရှိတရားပေါ့နော်အရှိတရားကိုသိနိုင်ရေးအတွက်ဒါစပြီးတော့ဒါလေ့လာရမယ်အခန်းကဏ္ဍအဲ့တော့ပရမတ္ထဆိုတဲ့စကားလေးတစ်ခုဒါဒီမှာဟိုရောက်လာတာပေါ့နော်အဲ့တော့ပရမတ္ထကိုကျွန်တော်ကစပြီးတော့ပရမတ္ထဓမ္မပရမတ္ထဓမ္မဆိုတာဘာလဲလို့မေးတော့ဒီမြင့်မြတ်တဲ့တရားဘာကြောင့်မြင့်မြတ်တာတော့ဆိုတော့မဖောက်မပြန် ဒါမှန်ကန်တက်မှန်နေတဲ့အတွက်ကြောင့်ဒါပရမတ်လို့ခေါ်မဖောက်ပြန်ဖောက်ပြန်သွားခြင်းမရှိဘူးအကြောင်းတရားတွေ ကြောင့်ဘလို့ဘလို့ဘယ်လိုအကြောင်းတွေကြောင့်မှဖောက်ပြန်မသွားဘူးအဲ့အတွက်ကြောင့်သူကိုပရမတ်လို့ခေါ်တာပဲအဲ့တော့ဦးဇင်းတို့ယုတ်တရားတွေဒီရုပ်ပတ္တိရူပံဆိုတဲ့အတိုင်းဖောက်ပြန်တတ်တယ်ဆိုတာမှန်ပေမဲ့အဲ့ဖောက်ပြန်မှုသဘောကမဖောက်ပြန်တဲ့အတွက်ကြောင့်ဒါပရမတ်လို့ခေါ်တာလေ။ အဲနားနားလည်လွယ်အောင်ထပ်ပြောမယ်ဆိုလို့ရှိရင်ဆိုကြပါစို့ဦးဇင်းတို့ဟိုရုပ်တရားတွေက ပထဝီပေါ့ပထဝီဒီအဲသူကမာမှုဆိုတဲ့သူ့ရဲ့ကိုယ်ပိုင်လက္ခဏာရှိအဲကိုယ်ပိုင်လက္ခဏာကဘယ်တော့မှမာမှုပြောမှုပေါ့ဒီကိုယ်ပိုင်လက္ခဏာကဘယ်တော့မှပြောင်းလဲမသွားဘူးဘလို့အကြောင်းကြောင့်မှပြောင်းလဲမသွားဘူးဒါကြောင့်မို့လို့သူ့ကိုပရမန်လို့ဒီလိုခေါ်အဲ့တော့အဲ့တော့ဦးဇင်းတို့ကဒီပရမတ်အကြောင်းလေးပေါ့ပရမတ်အကြောင်းလေးကိုလေ့လာ ပရမတ်အကြောင်းကိုလေ့လာရင်ဘာသွားပြီးတော့တွေ့တော့ဆိုတော့အဲတက်တက်ဆိုင်ဆိုင်ပဲပြောရမှာပေါ့နော်အဲပရမတ်အကြောင်းတွေကို လေ့လာတယ်လေ့လာတယ်လေ့လာရင်လည်းဘာသွားတော့ဆိုတော့အမှပရမတ်ထမနှုတ်တော်ဆိုတဲ့စကားလေးတခုသွားတွေ့ပရမတ်ထမနှုတ်တော်ဗါတဲ့တော့ပရမတ်ထမနှုတ်တော်ပါဗျာပရမတ်ထမနှုတ်တော်ဆိုတော့ပရမတ်ထမနှုတ်တော်က ဦးဇင်းတို့ဒီနေရာမှာခုနပရမတ္ထကိုမြင့်မြတ်တယ်လို့ယူရင်မြင့်မြတ်တဲ့လူသားဆိုတဲ့စကားလေးတခုသွားတွေ့ပရမတ္ထမနုဿမြင့်မြတ်တဲ့လူသားဗါတဲ့တော့မြင့်မြတ်သော လူသားပါဗျာအမြင့်မြတ်သော လူသားဆိုတဲ့စကားလုံးလေးကိုတွေ့တော့ဒါကြတဲ့ခွင်းချိတ်ပြီးတော့ဒါဆက်ဆက်ပြီးတော့လေ့လာလိုက်တဲ့အခါမှာအဲ့မှာလူလေးမျိုးဆိုတာသွားတွေ့တယ်လူဘယ်နှမျိုးတယ်တော့လူလေးမျိုးပါဗျာ အဲ့တော့ယနေ့တော့ဦးဇင်းတို့ဒီပရမတ္ထနယ်တဲ့ကိုပေါ့မဝင်ခင်ပေါ့ဒီနေ့ကစပြီးတော့ဦးဇင်းတို့ဒါဟောလာခဲ့တဲ့အချိန်28ချိန်လောက်ကိုဒါဦးဇင်းတို့ကပြည့်ညက်နေတဲ့ကပဲဥတည်ပြီးသွားလာခဲ့တာယနေ့တော့ပရမတ္ထနယ်တဲ့ကိုစပြီးတော့တာစုပြီးတော့လေ့လာဖို့ဟိုတင်ယူကြဟောကြနာကြဖို့အပိုင်းသို့တော်လည်းအဲ့မှာခုနဒီပရမတ္ထမနုဿဆိုတဲ့စကလုံးလေးနဲ့ချိတ်ဆက်ပြီးလူလေးမျိုးကိုအရင်ဟောကြရအောင် အဲပြီးတော့မှပဲဒီတစ်ပတ်ပဲဖြစ်ဖြစ်နောက်တစ်ပတ်ကြာမှပဲဖြစ်ဖြစ်ဒီဓကမထအကြောင်းတော့အဲအချိန်ကိုကြည့်ပြီးသွားကြရအောင်အဲ့တော့ဒီနေ့တော့ဒါဒီပရမတ္ထနဲ့ဆက်ဆက်ပြီးတော့ဒါလူလေးမျိုးအကြောင်းလူဘယ်နှမျိုးအကြောင်းလူလေးမျိုးအကြောင်းပါဗျာလူလေးမျိုးတရားတော်လို့ပဲဒီလိုဒါအမိတက်လို့ရတာပေါ့နော်ကဲကောင်းပြီအဲ့တော့ဦးဇင်းတို့လူကလေးမျိုးရှိတာအဲ့တော့ဒကာကြီးဒကမကြီး ဟိုပြုံးကလေးပေါ်တာစကားကိုပြောကြရင်တော့လူကအများကြီးပဲဗျာဘယ်နဲ့ဆိုတော့ဘလောက်ပဲလူတွေများများအဲ့များကျင်တဲ့လောက်များတဲ့အဲ့လူတွေကိုဦးဇင်းတို့အမျိုးအစားပေါ်သူဒီအမျိုးအစားလိုက်ခွဲခြားတတ်မှတ်လိုက်လို့ရှိရင်တဲ့လူက၄မျိုးပဲရှိတာဘယ်နှမျိုးရှိ လူမှာ၄မျိုးပဲရှိပါတယ်ခင်ဗျာလူက၄မျိုးပဲရှိတယ်တဲ့ဟောဒါလေးကအင်မတန်ဦးဇင်းတို့ဟောသဘောကျစရာကောင်းတော့အဲဒါလေးကိုစလေ့လာကြရ အဲ့တော့နံပါတ်1လူစားကဘာလဲလို့မေးတော့မနုဿနေရယိကတဲ့မနုဿနေရယိကဘာလဲတော့ပါဠိလေးရင်းနှီးအောင်ပြောကြည့်မနုဿနေရယိကပါဗျာမနုဿနေရယိကဘာပြောတာတော့ဆိုတော့အဲ့ဒါလူငရေသားတဲ့ဘာလဲတော့လူငရေသားပါဗျာမနုဿနေရယိကဒါပါဠိလို မြန်မာလိုကြတော့လူငရေသာလူတော့လူပဲဒါပေမဲ့ငရေသာပမာဆင်းရဲဒုက္ခတွေနဲ့ကြုံတွေ့နေရလို့ဒါလူငရေသာဗါတဲ့တော့လူငရေသာ မနောဒနေတရိကပါဗျာနေအဲနောက်ဒုတိယမြောက်လူကြတော့မနုဿပေတာဗါတဲ့တော့မနုဿပေတာပါဗျာမနုဿပေတာမနုဿပေတာဆိုတဲ့အခါကျတော့ဗမာလိုဘာသာပြန်ရင် လူပိတ်တာ ပါတယ်တော့လူပိတ်တာပါဗျာအဲ့တော့လူတော့လူပဲဒါပေမဲ့ဒါလူပိတ်တာလူဖြစ်လူစင်စစ်ဖြစ်နေပြီတော့ညာလေးပဲတဲ့သို့တော့သူ့မှာအစာရည်စာငတ်မှုကောင်းပါတယ်စကြည့်တရားပြင်အဝဲအတဲရှားပါတယ်အဲဒီလိုမျိုးတွေကြောင့်နေရာတစ်ခုထဲမှာဒါတည်တတ်ပြီးမနေနိုင်ဘူးစတဲ့အကြောင်းတွေကြောင့်တဲ့အဲ့ဒါသူ့ကိုဘာခေါ်လဲဆိုတော့ လူပိတ်တာတဲ့ဘာလဲတော့လူပိတ်တာပါဗျာလူပိတ်တာတဲ့အဲ့ဒါတခု နောက်တစ်ခုကြတော့တတရမြောက်လူကြတော့ဘာလဲလို့မေးတော့မနုဿတတိဇာနာ မနုဿတိတိဇာနာတဲ့ဘာလဲတော့မနုဿတတိဇာနာပါဗျာမနုဿတိတိဇာနာဆိုတော့လူတရိဇံတဲ့ဘာလဲတော့လူတရိဇံပါဗျာ လူတော့လူပဲဒါပေမဲ့လူမမြည်တဲ့လူတလိษံဗါတဲ့တော့လူမမြည်တဲ့တလိษံမှာနဲ့တူတဲ့လူပါဗျာအေးဒါကြောင့်မလို့အဲ့ဒါကိုတော့ပါဠိလိုကမနုဿတရိဇာနာမြန်မာလိုကြတော့လူတရိဇံတဲ့ဒါတတရားမြောက်လူဟောပြီးတဲ့အခါကျတော့စတုထောက်မြောက်လူကဘာလဲလို့မေးတော့အယံမနုဿဓမေပရိဋ္ဌိတောပရမတ္ထတော မနုဿောနာမဆိုတဲ့အတွက်ကြောင့် သူ့ကိုလိုရင်းပြောတော့ပရမတ္ထမနုဿာဗါတဲ့တော့ပရမတ္ထမနုဿာပါဗျာမြင့်မြတ်တဲ့လူမွန်မြတ်တဲ့လူလို့ဒီလိုပြောလို့ရတယ်ပရမတ္ထမနုဿာမွန်မြတ်တဲ့လူဗါတဲ့တော့မွန်မြတ်တဲ့လူပရမတ္ထမနုဿာပါဗျာအဲအဲ့လိုလူ၄မျိုးတဲ့ဒါဦးဇင်းတို့စာပေမှာလာတာပေါ့ အဲလူလေးမျိုးတဲ့မှာဦးဇင်းတို့တမျိုးစီကိုပြန်ပြီးတော့အဲသူဇာညာအတိတ်ပဲလေးတွေနဲ့သွားကြရအောင်အဲ့တော့နံပါတ်1လူအမျိုးအစားတိဒါလူတွေကိုဦးဇင်းတို့လောကမှာဒါအများကြီးရှိတယ်ဦးဇင်းတို့တနိုင်ငံနဲ့ကြည်အောင်လူတန်း90ကျော်ဒါလိုရှိတဲ့လူတွေပေါ့ဒါကဘာလုံးနဲ့ကြည်ရင်လူတန်းဘလောက်ရှိတော့တခါကြီးကဘာလုံးနဲ့ကြည်တကဘာလုံးမှာ5 billion လောက်ရှိပါမယ်ခင်ဗျာအဲအဲ့တော့5 billion လောက်ပဲရှိတာလား ကဲထားပေါ့အဲ့လောက်လူတွေအဲ့လောက်များပြားနေတယ်ဒီ 5B လောက်တော့ဒီလူသားတွေကိုဦးဇင်းတို့ကအမျိုးအစားခွဲခြားလိုက်လို့ရှိရင်လူကဘယ်နှမျိုးထွက်လာတော့၄မျိုးထွက်လာပါတယ်ခင်ဗျာလူ၄မျိုးပဲထွက်လာတယ်အဲ့၄မျိုးထဲမှာဒါဦးဇင်းတို့ယနေ့မိမိတို့ကိုမိမိတို့အဲ့၄မျိုးထဲမှာထည့်ကြည့်အောင်ငါတို့ဒီဘယ်လိုလူသားထဲမှာဘယ်လို အမျိုးအစားထဲမှာပါနေတော့ဒါကိုကိုကိုထည့်ကြည့်ရမယ်ထည့်ကြည့်ပြီးတဲ့အခါဘာလုပ်ရမလို့ အဲမိမိတို့ကပုံညာပန်းညာတဲ့အမျိုးအစားတွေပါနေရင်တော့ဆက်ပြီးတော့အဲ့ပုံညာပန်းညာမှုတွေကိုဆက်ထိန်ထားရပါအကယ်၍မိမိတို့ကပုံမကြပန်းမကြတဲ့ပါနေရင်အဲ့ပုံမကြပန်းမကြဘဝကလွတ်မြောက်အောင်မလုပ်ရမှာလို့ကြိုးစားရပါမယ်။အဲ့တော့ဦးဇင်းတို့ကတော့ဒါကဇာပိမာလာတဲ့အတိုင်းမိမိတို့ကိုဒီချိန်ဝင်လေးထဲမှာဒါလူလေးမျိုးဆိုတဲ့ချိန်ဝင်လေးထဲမှာထည့်ကြည့်ထည့်ကြည့်ပုံစံကွက်ထဲမှာထည့်ကြည့်ကြည့်ပြီးတဲ့အခါ အကောင်းဆုံးပုံညာပညာလူအမျိုးသားထဲမှာပေါင်းပြင်နိုင်ဖို့ပေါ့ဒါဟောတာဟုတ်ပလားသင်ပါဗျာကဲကောင်းပြီအဲ့တော့နံပါတ်1လူကဘာလဲလို့မေးတော့ဒါမနုဿနေတရီကဘာလဲတော့မနုဿနေတရီကပါဗျာမနုဿနေရယိကလူငရေတာကောင်းပြီအဲ့မနုဿနေရယိကလူငရေတာဆိုတော့ဘလူလူမျိုးလေးမေးတော့ ယေယမနုဿာဇာတိကောဝါတမနောဘာနာတိပါဒာပါနာတိပါဒာတေအကတ္တဗံကတ္တဝါဒါနာရောတတ္တတ္တအရာဇာတိတောဟထစီဓာတိကမ္မကရဏံပါပုဏံတော မဟာဒုက္ခ ानु ဘဝတိအယံမနုဿာနေတယီကောနာမဟောဒါကဒီလူငရေသားကို ဖွင့်ဆိုတဲ့ အတိတ်ပဲပဲ။ဘာပြောတာလဲဆိုတော့ယေယမနုဿာဇာတိကောဝါတမာနောလူဇက်ဖြစ်ပါလျေလူဇက်ရှိသည်ဖြစ်ပါလျေဆိုတော့ဗမာလူတက်တဲ့ပြန်တော့ဒါစာစကမနုဿာဇာတိကောဝါလူဇက်ရှိသည်တမာနောဖြစ်ပါလျေမနုဿာဇာတိကောဝါလူဇက်ဖြစ်သည်တာလျင်တမာနောဖြစ်ပါလျေဆိုတာလူဖြစ်ပါလျေလို့ပြောတာ။ဘာဖြစ်ပါလျေ။ လူဖြစ်ပါလျက်နဲ့ပါဗျာလူဖြစ်နေပါလျက်နဲ့ပကုန်းနှစ်ဘက်ကြာခေါင်းပေါက်ပြီးတော့အမိဝမ်းကဖွားမြင်လာတဲ့လူဖြစ်နေပါလျက်ဘာဖြစ်တော့ဘာနာတိပါဒာတိံဘာနာတိပါဒာတိံသူ့တက်ကိုတက်ခြင်းအစရှိသောအကတ္တဗံမပြုတ်အပ်သောအမှုတို့ကို ကတ္တဝါပြု၍အများတတ္တိတတ္တဝါတွေအတ္တတွေကိုတက်ပြတ်နေတဲ့အစရှိတယ်ပေါ့ ဒီမကောင်းမှု မပြုတ်ထိုက်တဲ့အကတ္တပလို့ခေါ်တယ်မပြုတ်သင့်မပြုတ်ထိုက်တဲ့အမှုတွေကို ပြုတ်လုပ်ပြီးတော့နေတယ်ကတ္တဝါပြုတ်လုပ်ပြီး၍အဲ့လိုပြုတ်လုပ်နေတယ်ပေါ့ဒုစရိုက်မှုတွေကိုလွယ်လွယ်ပြောနားလည်အောင်ပြောတော့သူ့တကူတတ်ချင်းအစရှိတဲ့ဒုစရိုက်မှုတွေဒီဒါပြုတ်လုပ်ထိုက်တဲ့အမှုလားမပြုတ်လုပ်ထိုက်တဲ့အမှုလားမပြုတ်လုပ်ထိုက်တဲ့အမှုပါဗျာ အဲ့ဒါအကတ္တဘာလို့ခေါ်တယ်မပြုတ်လို့ထိုက်တဲ့အမှုတွေအဲ့ဒီမပြုတ်လို့ထိုက်တဲ့အမှုတွေကိုပြုတ်လို့ပြီးတော့နေပြီပြုတ်လို့နေတဲ့အတွက်ကြောင့်ဘာဖြစ်တော့အဲ့ဒီကနောက်ဆွဲမှာဒုစရိုက်မှုတွေကိုပြုတ်လို့ပြီးတဲ့သူတက်ကိုတတ်ခြင်းအာညင်မှနှိမ့်ဆက်ခြင်းအစရှိတဲ့အဲ့အမှုတွေကိုပြုတ်လို့ပြီးတဲ့နောက်ွယ်မှာနောက်သွယ်မှာနောက်ဆွဲမှာဘာဖြစ်လာတော့ဒဏ္ဍာရဟောတဲ့ဒဏ်ထိုက်လာတယ်ဟောထိုက်တဲ့အပြစ်ဒဏ်တွေထိုက်မလာဘူးလားထိုက်လာပါတယ်ဟုတ်ရှိလာတယ် အဲ့လိုထိုက်တဲ့အပြစ်ဒဏ်တွေကဒါထိုက်တန်တဲ့အပြစ်ဒဏ်တွေရောက်ရှိလာတဲ့အတွက်ကြောင့်ဘာဖြစ်တော့တတ္ထတတ္ထအထိုတော်ရဒေတာ၌ရာဇာတိတို့မင်းအစရှိတဲ့အာနာရှိတဲ့ပုဂ္ဂိုလ်တွေကမင်းအစရှိတဲ့အာနာရှိတဲ့ပုဂ္ဂိုလ်တွေထံမှဘာဖြစ်လာတော့ဟာထဇေရာတိကာမကရဏံလက်ဖြတ်ခြင်းခြေဖြတ်ခြင်းအစရှိတဲ့ပေါ့ဒါမင်းပြစ်မင်းတန်တွေကိုခံစားပြီးလာရတယ်အဲ့လိုခံစားရတဲ့အတွက်ကြောင့်ဘာဖြစ်တော့ မဟာဒုက္ခံကြီးစွာသောဆင်းရဲကို အနုဘဝတိခံစား၍နေကြရလေ၏တခါတည်းမင်းကြီးမင်းတန်နေခံစားပြီးတော့နေကြရတယ်ဘာဖြစ်လို့တော့အေးမကောင်းမှုမပြုသင့်မပြုထိုက်တဲ့ဒုစရိုက်မှုတွေကိုပြုလုပ်ပြီးတဲ့နောက်မှာဒါရရှိလာတဲ့အကျိုးဆက်ပဲ။ဘာလဲတုံးဆိုတော့မကောင်းတဲ့အကျိုးဆက်ဘာအကျိုးဆက် မကောင်းတဲ့အကျိုးဆက်ပါဗျာအဲ့မကောင်းတဲ့အကျိုးဆက်ဒီဒါခြေဖြတ်ခြင်းလက်ဖြတ်ခြင်းဒါပေါ့ပေါ့ပေါ့ပေါ့တဲ့အပြစ်ဆိုရင်ဒါခြေဖြတ်ခံရမယ်လက်ဖြတ်ခံရမယ်အာကြီးလေးတဲ့အပြစ်ဆိုတခါလေဟိုတည်တံပေါ့လေဒါကုမြခံတာမျိုးပေါ့အဲ့လိုကြီးလေးတဲ့အပြစ်တွေကိုခံစားပြီးတော့ဘာဖြစ်တော့မဟာဒုက္ခကြီးသွားတော့ဆင်းရဲဒုက္ခကိုနှုတ်ဘဝတိခံစား၍နေရတယ်အာခြေဖြတ်မယ်လက်ဖြတ်မယ်ညဉ့်ညံ့နှိမ့်ဆက်ခံရမယ်အဲ့လိုဒဏ်တွေကိုခံစားပြီးနေရတဲ့ပုဂ္ဂိုလ်တည်း လူတော့လူပဲလူဖြစ်နေပါလေရဲ့အယံထိုကဲ့သို့သော ပုဂ္ဂိုလ်မျိုးကိုအယံထိုကဲ့သို့သောပုဂ္ဂိုလ်မျိုးသည် မနုဿာနေရဤကောနာမမနုဿာနေရဤကမိဝါလူတရိษံမိလူငရေသားမိဤဘလို့လူမိတာတော့လူငရေသားမိပါလေဖေဟာလူငရေသားမိတာတဲ့ဒါကြောင့်မို့လို့ဒါမလုတ်သိမ့်မလုတ်တတ်တဲ့အလုပ်တွေကိုမိမိတို့ကကြိုးပြီးတော့ရှောင်းထားဖို့မလိုဘူးလားလိုအပ်ပါတယ်ဖေဟာ လူတွေအဲ့မလုတ်တင်မလုတ်တတ်တဲ့ဒုသတချင်းညင်မနှိမ့်သက်ချင်းဒီလိုမှုတွေကိုမိမိတို့ကသွားပြီးတော့ဘာနာတိပါတာဒိန်အကတ္တဗံကတ္တဝါလုံမိမယ်ဆိုရင်ဒုသကိုတချင်းအစရှိတဲ့မပြုတ်လုတ်ထိုက်တဲ့အမှုတွေကိုသွားပြီးတော့ပြုတ်လုတ်မိမယ်ဆိုရင်တဲ့အဲ့ဒီပြစ္ဆုတ်ပဲဟဲ့ဒီလူဘဝလူခန္ဓာကိုမှာပဲပြန်ပြီးတော့ခုနလိုကြီးနေတဲ့အဖြစ်တွေကိုမလိုခြင်းနဲ့ညင်မနှိမ့်ဆက်မှုတွေကိုတဖန်ပြန်ပြီးတော့ရလာတတ်တယ် အဲ့လိုရလာခဲ့ရင်ကိုမလူရင်တဲ့ဒီအကျိုးတရားတွေကိုစင်စင်ရဲရဲနဲ့ခံစားနေရရင်အဲ့လူမျိုးကို လူတော့လူပဲဒါပေမဲ့လူငရဲသာဗါတဲ့တော့လူငရဲသာပါဗျာအဲ့တော့ဒကာကြီးဒကာမကြီးအဲ့လူဘဝမျိုးကိုမိမိတို့ရောက်ချင်သလားလို့မေးရင်ဘလို့အပြေထွက်မလို့အားလုံးကမရောက်ချင်ပါဘူးဗျာမရောက်ချင်ရင်စောစောကပြောတယ်ဒါ ဘာနာတိပါဒရိအကတဗံကတဝါဆိုတဲ့အတိုင်းသူတကူတတ်ချင်းအစရှိတဲ့ဒုဒုစရိုက်မှုတွေကိုမိမိတို့ဒီပြုရမလားမပြုရဘူးလားမပြုရပါဘူးခင်ဗျာမပြုရဘူးအခုလည်းမပြုရဘူးနောင်လည်းမပြုရဘူးရှေ့ကပြုခဲ့မိရင်တော့အဲ့ပြုခဲ့မိတာတွေကိုထားလိုက်တော့ပြန်ပြီးတော့အဲ့အာယုံတွေကိုမယူနိုင်အောင် ကမ္မထန်အာယုံနဲ့အစားထိုးပြီးစူးစမ်းရမယ်ဟုတ်ပလားဒါမိမိတို့အတွက်ဒါဟာ တခုဒီတော့ဒီလိုလူငရေသားဘွားကလွတ်မြောက်ဖို့ရန် လမ်းပဲဒီလိုသဘောကြရမယ်ဒါဒီနံပါတ်1လူငရေသားပေါ့ကဲနံပါတ်2ပုဂ္ဂိုလ်တယောက်သွားကြရအောင်နံပါတ်2ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်လဲလို့မေးတဲ့အခါကျတော့တဲ့ဒါမနုဿပိဋလို့ခေါ်တယ်လူပိဋဟောလူပိဋဆိုတာဘယ်လိုပုဂ္ဂိုလ်လဲမေးတော့အဘရော မနုဿဇာတိကောဝါတမနော ပုဗ္ဗေကတကံမုနာဂာတိဇာဒနာနံပိဂာတိဇာဒနာနံပိနလပတိခုတ်ပိပါဒာပိဘုဒ္ဓောဘဟုခုတ်ပိပါဒာပိဘုဒ္ဓောဒုက္ခဘဟုလောကတ္ထစီပဋိဋ္ဌံအလဘမာနောဝိစရတိအယံမနုဿပေတောနာမဟောဒါဒုတိယမြောက်လူအတိဗ္ဗံကဘာပြောတာလဲဆို အဘရောနောက်တစ်မျိုးတော့ကနောက်ထပ်လူတစ်ယောက်ကိုနောက်ထပ်မျိုးအစားတစ်မျိုးကိုထပ်ပြောမယ်ဆိုရင်တဲ့မနုဿာဇာတိကောဝါတမနောမနုဿာဇာတိကောဝါလူဆက်ဖြစ်လေလူဆက်ဖြစ်ရတာလျင်တမနောဖြစ်ပါလျေဟောဗမာလိုပြောတော့လူဖြစ်လျက်တာလျင်လူတော့ဖြစ်နေပါလေဒါပေမဲ့ဘာဖြစ်တော့ဘုဗေကတ္တကံမှုနာရှေ့ရှေ့ဘဝတို့၌ပြုခဲ့ဘူးသောမကောင်းမှုအကုသိုလ်ကံတို့ကြောင့်ဟော ရှေ့အတိတ်အတိတ်ဘဝတွေက ဒါစီးပုခဲ့တဲ့အကုသိုလ်ကံတွေကြောင့်ဒါဒီတော့ဒကာကြီးဒီမှာလဲစဉ်းစားစရာလေးတခုအထေဘဝကြုံဆုံနေရတာတော့ရှေ့ရှေ့အတိတ်ဘဝတွေကပြုခဲ့တဲ့အကုသိုလ်ကံတွေကြောင့်မှန်ပေမဲ့ဒီဘဝမှာပြုနေတဲ့ကံတွေကထိုကဲ့သို့အကုသိုလ်ကံတွေဖြစ်နေမဲ့ဆိုဒီဘဝပြုတဲ့ကံတွေကလည်းအနာဂတ်မှာအကြောင်းတရားအနေနဲ့ဒါဖြစ်တည်မလာနိုင်ဘူးလားလာနိုင်ပါတယ်ဗျာဖြစ်တည်လာနိုင်တယ်လို့ဒီလိုလဲသဘောပေါက်ရမယ်။ကောင်းပြီအဲ့တော့ဘာဖြစ်တော့အဲ့ဒီလိုဘဝေကတကမ္မုဏရှေ့ရှေ့ ရှေ့ရှေ့ဘဝတို့၌ပြုခဲ့သောမကောင်းမှုအကုသိုလ်ကံတို့ကြောင့်ဃာတိစာရဏံပိအဝိအထေအစာစားเสียရာ အစာအစာအဝိအထေမြကိုလည်းပဲနတ်လည်းပဲဒီမယာအေးအဲ့ပုဂ္ဂိုလ်ဒီမှာတခါလေအဝိအထေတွေလည်းရှားပါလိုက်တာအစာအသောက်တွေလည်းရှားပါလိုက်တာအဲ့အစာအသောက်ကလေးစားเสียရာလေးမြတဝင်းတခါစားเสียရာလေးမြတကူရီတကားရဝိယုံ သုံးဆောင်ဖို့ရအဝတ်ထည်လေးများတော့မှနလပဲဒီဒါလောလောကူကူနဲ့မရနိုင်အဲ့လိုမရနိုင်တဲ့အတွက်ကြောင့်ဘာဖြစ်တော့ခောပိပါဒဘိဘူတော်ဇာလောင်မုတ်တိချင်းတို့သည်နှိမ့်ဆက်အကုန်သည်ဖြစ်၍ဒုက္ခဘဝလောကြီးစွာသောဆင်းရဲဒုက္ခသို့ရောက်လျက်ကတ္ထစီတစုံတစ်ခုသောအရာ၌ပဋိဋ္ဌံ ယက်ဒီလေယက်ဒီခြင်းကိုအလဘမာနောမယတိပြေဝိစရတိလက်တယ်၍သွားနေရ၏ဟောဒီပုဂ္ဂိုလ်များခုနပြောတဲ့အတိုင်းအတိတ်ကအကုသိုလ်ကံတွေကတိတ်ပြီးကြီးမားတဲ့အတွက်ကြောင့်ပြစ္ဆုတ်ပံဘဝမှာစားစရာတောက်စရာဝစ်စရာဒါမျိုးတွေကဒါရဖို့ရမလွယ်ဘူးမလွယ်တဲ့အတွက်ကြောင့်ခုနအာစားစားလောင်းလောင်းစားလောင်းမွတ်တိတ်ချင်းတွေကနှိမ့်စက်နေတယ်ဟာစားစရာမရှိအဲ့လိုစားလောင်းမွတ်တိတ်ချင်းတွေနှိမ့်စက်ပြီးတော့ဘာဖြစ်တယ်တုံးဆိုတော့ကတ္တစီပရိဒံ အရက်ဒေတာတကူမှာရေရေတာကိုအိုးကိုအိမ်နဲ့ဟာကိုအရက်ကိုဒေတာနဲ့ဒါလိုတည်တတ်ပြီးမနေနိုင်မဲနဲ့တဲ့အဲ့လိုတည်တတ်ဖို့ရမလွယ်ကူပဲနဲ့လှက်လဲသွားတယ်ဆိုတာဘာပြောတာလဲဆိုယနေ့ခေတ်ပြောရင်တော့ဒကာကြီးတို့ဘက်မှာတော့ homeless လို့ခေါ်မလားကိုစင်းတို့ဗမာပြည်မှာတော့ဒါတရောင်းသားပေါ့လေတရောင်းသားဒီတာရောက်တရနေရာလိုက်ပြီးတော့တောင်းစာလှည့်လေသွားနေရတဲ့ပုံကူမျိုးပေါ့အဲလိုပုံကူမျိုးတွေဒီဒါဘာခေါ်တာတော့ဆိုတော့မနုဿဗေဒတဲ့ဗါတဲ့တော့ မနုဿပေတပါဗျာအဲမနုဿပေတအဲ့ပုဂ္ဂိုလ်မျိုးတွေကြီးလည်းပဲဒါအတိတ်ကကံဒီကဒါမကောင်းတဲ့ဒုစရိုက်ကံတွေကဒါအကျိုးပေးတဲ့အတွက်ကြောင့်ဒီဘဝမှာဒါအဝိထေအစာအတော့ကစားပြီးတော့ခဲခဲရင်းရင်းနဲ့ဘဝမှာကျင်လည်နေရတယ်မုတ်သိဆာလောင်မှုတွေကနှိမ့်ဆက်ခြင်းဆိုတဲ့ဒီစင်းရဲ့ဒုက္ခတွေကြီးစွာသောစင်းရဲ့ဒုက္ခတွေကိုခံစားပြီးစာချိန်ဉာဏ်လည်းမစားရအကောင်းကောင်းမွန်မွန်စာချိန်ဉာဏ်လေးလည်းမစားရသမ ्या ပေးမှကျွေးမှ အာတောင်းငံရငံတနေရာဒီနေရာမရဟိုနေရာဟိုနေရာကမရဟိုနေရာဒီလိုသွားလာလှည့်လေရင်တဲ့တဝက်တစ်ခါကိုဒါကြောင်းနေရတဲ့ပုံကူမျိုးဒီပုံကူမျိုးတွေကိုဒါဘာခေါ်တာတော့ဆိုတော့လူပိတ်တာတဲ့ဗါတဲ့တော့လူပိတ်တာလို့ခေါ်ပါတယ်ဖေဟာလူပိတ်တာလို့ခေါ်တယ်ဟောနောက်တစ်ခုဟောနောက်တစ်ခုကြတော့ဗါတဲ့တော့ဒီပိုင်းလေးကတော့တို့တကကြီးတကမကြီးဒါပို့ပြီးတော့လေးလေးနက်နက်နဲ့မိမိတို့ကဒါ ကိုရီးရဲ့ဘဝကိုဒီချိန်ဝင်ထဲမှာထည့်ဖို့လိုတယ်အဲ့ဒါဘာလဲလို့မေးတော့မနုဿတိရိษာနာ လူတရိษံတဲ့အသုံးခုမြောက်ကဘာလဲတော့မနုဿတိရိษာနာပါဗျာအေးအဲ့မနုဿတိရိษာနာလို့ခေါ်တဲ့လူတရိษံအဲ့လူတရိษံဆိုတာဘယ်လိုပုံကူမျိုးလဲလို့မေးတဲ့အခါကျတော့အဘရောမနုဿာဇာတိကောဝါတမနောပရာဒီနာဟုတ်တိပရိသံပါရံဝဟံတော် ဗိနာမရိယာတော်ဝါအနာဇာရံအာစရိတဝါပရိဟိတန်တိစီတော်မရဏပယပိတော်ဂဟနနိတိတော်ဒုက္ခဘဝလောဝိစရတိဟိတာဟိတံအာဇာနံတော်နေတာဇိကေစာဒုက္ခနေဇနေတာဇိကေစာဒုက္ခဝီနောဒနဝီနောဒနာတိပရောအယံမနုဿတိဇာနောနာမဟောတာတတရမြောက်ပုဂ္ဂိုလ် ။ဒီပုံကိုじゃဘာပြောတော့ဆိုတော့ तू ကပစ္စုပန်နဲ့ဆိုင်သွားပြီ။စောစောကပုံကိုဒီအတိတ်ကပြုခဲ့။အတိတ်ကပြုခဲ့တဲ့အတွက်ကြောင့်အတိတ်ကပြုခဲ့တဲ့ဥမာအတိတ်ကကံနေပေါ့မကောင်းတဲ့ဒုတိယမှုတွေပြုခဲ့။ဒီပုံမှာဘာမှလုပ်လို့မရ။ဒီဘဝမှာကိုကကောင်းအောင်နေပြီးတော့အနာဂတ်အတွက်ပဲကောင်းကောင်းပြုစုအောင်မှာဖြစ်တယ်။ပြုစုပြိုးထောင်အောင်မှာဖြစ်တယ်။အခုဒီပုံကိုじゃအဲ့လိုမျိုးအဲ့ဒီပစ္စုပန်ကလောက်ရက်ဒီပုံမှာကိုမူတည်နေတာ။ဘယ်မှာမူတည်နေတာ။ပစ္စုပန်ကပြုတဲ့လောက်ရက်ပုံမှာမူတည်ပါတယ်ခင်ဗျာ။ အေးအဲ့ပြစ္ဆုတ်ပံကလောက်ရဒီပေါ်မှာမူတည်နေတယ်ဘာပြောတော့ဆိုတော့အဘရောနောက်တစ်မျိုးကလူနောက်တစ်မျိုးထပ်ပြောပြီအဘရောနောက်တစ်မျိုးကမနုဿဇာတိကောဝလူဇာရှိတည်တာလျင်တမနောဖြစ်ပါလေလူဖြစ်နေပါလေတဲ့ဗရာဒီနာဥဒိသူတစ်ပါးတို့ကိုမှီ၍အတမွေးဝမ်းကြောင်းပြုရတယ်သူတစ်ပါးတွေပေးမှကမ်းမှအဲအဲ့လိုသူတစ်ပါးတွေကိုမှီခိုးပြီးတော့အတမွေးဝမ်းကြောင်းပြုနေရတယ်နောက်တကား ပရိဒံသူတပါတို့ဤဘာရန်ဝန်ကိုဝဟန်တော်ထမ်းဆောင်လျေကိုယ်တွင်မဟုတ်ဘူးနော်တို့တကကြီးဒီမှာကြည့်ကြည့်ဗရိဒံသူတပါတို့ဤဗာရန်ဝန်ကိုဝဟန်တော်ထမ်းဆောင်လေသူတပါတွေကဝင်ကိုသူတပါတွေကတောင်ဝင်ကြီးကိုဝင်ပြီးမလုပ်နေရတော့ထမ်းဆောင်ရတာပါတယ်ခင်ဗျာထမ်းဆောင်နေရတာအဲ့ဒါဦးဇင်းတို့ဗမာစကားကတော့နည်းနည်းရိုင်းသလားမသိပါဓာခုတ်ရကိုဘာခံတာတော့ခေါင်းဝင်ခံတယ်လို့ပဲဟုတ်ပလား သူဓမ္မတွေကဝင်ကိုဘာလုပ်နေတာတော့ခေါင်းဝင်ခံဝင်ပြီးတော့ခေါင်းဝင်ခံနေတာသူဓမ္မတွေကဝင်ကိုဝင်ထမ်းဆောင်တာပရိသံပါရံဝံတော်ပရိသံသူဓမ္မတို့ဤပါရံဝင်ကိုဝန်တော်ထမ်းဆောင်လျက်နောက်တကဗေနမရိယာတော်ဟောဒီစကလုံးလေးကတော့ဒါဦးဇင်းတို့ဟိုဒီမှာပေါ့နော်နားလည်ရမှာအဲ့တော့ဘာပြောတာတုံးဆိုတဲ့အခါကျတော့ အာဝံတော်ထမ်းဆောင်လျက်ဗိဏမရိယာတော်ဟာပြတ်သောအပိုင်းခြားရှိသည်ဖြစ်၍ဟောပြတ်သောအပိုင်းခြားရှိသည်ဖြစ်၍နောက်တစ်ခုကြာဘာပြောတော့ဆိုတော့ဗိဏမရိယာတော်ဟာပြတ်သောအပိုင်းခြားရှိသည်ဖြစ်၍အနာဇာရံမပြုခြင်းအပ်သောအမှုကိုအာစရိတ်တော်ဟာပြုခြင်းမိခြင်းကြောင့်ဟော မပြုသင့်မပြုတိုက်တဲ့အမှုတွေကိုတခါလေပြုခြင်းမိသွားတယ် အဲ့လိုမပြုတ်သိမပြုတ်တတ်တဲ့အမှုတွေကိုပြုကျင့်တယ်အနာဇာရံမပြုတ်ကျင့်မပြုတ်ထိုက်တဲ့အမှုတို့ကိုအာသရိတော်ပြုကျင့်၍ပရိဟိသူတော်ဘာတို့မှတန်တစ္စီတော်ကြောက်လန့်သည်ဖြစ်၍မရဏဗယဗီတော်သိခြင်းမှကြောက်လန့်သည်ဖြစ်၍ကဟနာတိနေတိတော်တောအယစသည်တို့ကိုမိမိတွဲ၍နေရသည်ဖြစ်၍ဒုက္ခဘဝလောကြီးစွာသောဆင်းရဲကြီးစွာသောဆင်းရဲသည်မြင့်ရသည်ဖြစ်၍ဝိစရတိလက်တည်း၍နေရလေ၏ ဒါရင်လားဆိုတော့မကဘူးနေတာဇိကိစာဒုက္ခအဝိနောဒနာဓိပရောအိတ်ချင်းငိုင်မိခြင်းစာလောင်မွတ်သိခြင်းတို့ကိုပယ်ရှားထားသောအပြင်ဟိတာဟိတံအကျိုးရှိသည်အကျိုးမရှိသည်ကိုအဇာနံတော်မသိပါပဲလေဝိစရတိလက်လေ၍နေရလေ၏ကဲဒီပုဂ္ဂိုလ်ရဲ့ဘဝတကကြီးတကမကြီးတွေ့ကြည့်ရင်သိပြီးတော့ဒါရင်ဟိုဝမ်းနေစရာကောင်းတယ် ဘာဝမ်းနဲ့တရားကောင်းလို့ဆိုတော့ခုနသူတစ်ပါးတွေကိုတခါလေသူတစ်ပါးတွေဝင်ကိုဝင်ပြီးတော့ထမ်းဆောင်ပေးရတယ်ဒါရင်ကဆိုတော့မကောက်ခုနမပြုတ်တင်မပြုတ်တိုက်တဲ့အမှုတွေကိုအနာစာရန်နဲ့မပြုတ်တင်မပြုတ်တိုက်တဲ့အမှုတွေကိုဒါပြုတ်ကျင်ပြီးတော့နေရတယ်ဒါရင်ကဆိုတော့မကသေးပြန်ဗါတဲ့တော့ပရိဟိတန်တိစီတော့သူတစ်ပါးတွေကချင်းချောက်တယ်မင်းဒါလုပ်ရမယ်ဟောမင်းဒီလိုလုပ်ရမယ်ဒါမလုပ်ရဘူးသူတို့ဘာတွေချင်းကြောက်တာကိုခံနေရအဲ့တော့ဒကာကြီးရေဒကာမကြီးဒါတီဘာလဲလို့မေးတော့အကြောက်တရားနဲ့ဘဝမှာ အသက်ရှင်နေတာဘာနဲ့အသက်ရှင်နေရတာအကြောက်တရားနဲ့ဘဝမှာအသက်ရှင်နေရတာပါဗျာအဲ့တော့အဲ့ဘဝမျိုးဒီဒကာကြီးတွေဒကာမကြီးတွေဒါမိမိတို့အတွေ့နှစ်သက်ဖွယ်ရာကောင်းသလားနှစ်သက်ဖွယ်ရာမကောင်းပါဘူးဗျာမကောင်းပါဘူးအဲ့ဘဝမျိုးတွေကိုမိမိတို့ကမြင်အောင်ကြည့်ရမယ်ပြီးတဲ့ကအဲ့ဘဝမျိုးတွေကလွတ်မြောက်အောင်မိမိတို့ကိုယ်တိုင်မိမိတို့မလုပ်ကြရမှာတော့ကြိုးစားပါမယ်ကြိုးစားကြရမှာဖြစ်တယ်ကောင်းပြီအဲ့တော့ဘာဖြစ်တယ်တော့ အဲ့လိုသူတို့တွေရဲ့ဝင်ကိုဒါထမ်းဆောင်နေရတယ်မပြုတ်သင့်ပြုတ်လိုက်တဲ့အမှုတွေကိုပြုတ်နေရတယ်ပြုတ်လာတဲ့ဘာကြောင့်လို့မေးတော့ခုနဗရိဟိတန်တိတိတော်သူတို့တွေကကိုယ့်ကိုချင်းချောက်လို့ချင်းချောက်ပြီးတော့ခိုင်းနေတယ်နောက်တကဘလောက်ဒီဆိုးွားလာတော့ဆိုတော့မရဏဗယဘီတော်တေချင်းတရားမှာကြောက်လောက်အောင်တကားတဲ့ချင်းချောက်လာချင်းချောက်တဲ့အတွက်ကြောင့်ဒါသူတို့တွေကဝင်ကိုလုံနေရတယ်ဒါရင်လားဆိုတော့မကပြန်ဘူးတဲ့ခုနနေတာဇိကေစာဒုက္ခဝီနောဒနာတိပရော အိတ်ချင်းငိုင်းမြင်းချင်းစာလောင်မုတ်သိချင်းတွေကိုပယ်ဖြောက်ပြီးတော့ထားရတယ်ဟိတာဟိတံအကျိုးရှိသည်မရှိသည်ကိုအဇာနံတော်မသိပါပဲလေရဲ့ဝိသရတိလက်လေ၍နေရတယ်ဟာတခါတည်းကြည့်လိုက်ပြန်တော့တခါတည်းဒီနေရာမှာနေဒီလိုနေဆိုနေလိုက်ရတာအဲ့ဒါအိတ်ချင်းမှမသိဟမ်အိတ်ချင်းအိတ်ချင်းငိုင်းမြင်းနေလို့လဲရသလားမရဘူးမင်းဒါလို့ဆိုလို့ရှိရင်တခါတည်းဒီမှာရက်ဆိုရက်နေရတာပဲအဲ့ချိန်မှာအဲ့ချိန်နဲ့လို့ complaint တက်လို့ဟိုစင်ကြေပေးလို့ရသလားမရပါဘူးဗျာမရဘူး ဒါစာကတိတိကျကျပါတာနော်ဦးဇင်းတို့ဒါဟိုစာနဲ့ဆိုဦးဇင်းတို့ဝိမာနဝိတုအထာကရာစာမျက်နှာ16မှာရှိ19 20ပေါ့အဲ့ဒီမှာရှိဘာပြောတာလဲဆိုတော့နေတာဇိကိစာဒုက္ခဝိနောဒနာဝိနောဒနာဝိနောဒနာတိပရောတဲ့အဲ့ချင်းငိုင်းမိမှုတွေကိုဖယ်ရှားထားရတယ်အဲ့ချင်းနဲ့အဲ့ချင်းမှမပြောနဲ့သူကဒီနေရာမှာနေဒီနေရာမှာရက်ဆိုရက်နေရတာဒီမှာစောင့်ဆိုစောင့်နေရတာအဲ့ချင်းလို့ ဒါအိတ်ချင်တယ်အိတ်ချင်လို့လေးပါလို့ပြန်ပြီးတော့စင်ကြေပေးလို့ရသလားစင်ကြေပေးလို့မရပါဘူးဗျာစင်ကြေပေးလို့မရဘူးနောက်တကဗါတဲ့တော့ဇေကေစာဒုက္ခဟောစားလောင်ကြီးဆိုတဲ့စင်ရဲ့ဒီတခါလဲပိုက်စားတယ်ပိုက်စားတယ်စားချိန်တန်းလည်းမစားရဘူးစားချိန်တန်းလို့သွားစားလို့လည်းမရဘူးဒီမှာနေဆိုဒါနေပဲဒါလုပ်ဆိုလုပ်ပဲဒါကြောင့်မလို့သူ့ကိုလူတရိษံဗါတဲ့တော့လူတရိษံလို့ခေါ်ပါတယ်ဗျာ အဲ့တော့ဒကာကြီးတွေဒကာမကြီးတွေစဉ်းစားကြည့်ပေါ့လောကမှာတိရစ္ဆာန်တွေကြီးလူသားတွေကခိုင်းတာဦးဇင်းတို့ထင်ရှားတာဦးဇင်းတို့ဗမာပြည်သူနွားတွေရှိတာပေါ့နွားတွေကိုဒကာတဲ့လူသားတွေကလည်းခိုင်းကြတယ်လေလုတ်တယ်ဒကာတဲ့မွန်လွယ်တနာကြီးမှာဒါနွားဖြုတ်အလုတ်ဖြုတ်အဲ့နွားမနဲ့မိုးလင်းဒကာကြီးတွေတောရက်တောတွေဒါအလုတ်ကျိုးသားရဲ့လူဆိုမနဲ့3နာရီကို4နာရီလောက်တောင်းကျောင်းရာဦးကျောင်းကတွန်းခေါက်တယ်ကဒကာတထအိပ်ရထားပြီးနွားတချင်းကိုထုံတင်းပခုံးမော်ထုံတင်းထုံလုံးတင်းပြီးတော့ ဒါဒိုးတုံးတင်ပြီးတော့ထွန်တက်ပြီးတော့လဲထဲထွက်သွားတာအဲ့ဒါမနဲ့တခါလဲအဲ့၄နာရီလောက်ဘူရီကိုလင်းကနေတခါလဲလဲထဲမှာလုံနေလိုက်တာဘယ်တော့ကြာသွားတော့ဆို9နာရီခွဲ10နာရီကြာတော့အိမ်သူလုပ်သူကတခါလဲအဲ့ဒီဟိုလေရှင်ကိုလိုက်ပြီးတော့ထမင်းညမ်းလေးပို့တော့လေရှင်ကတခါလဲ9နာရီခွဲလောက်6နာရီခွဲ9နာရီလောက်ကြာတော့ထမင်းညမ်းလေးဒါရက်ပြီးတော့လေကင်းမော်လေးမှာထမင်းညမ်းလေးစားသူကတော့စားလို့စားတာအဲ့နွားတချင်းကိုအဲ့လေထဲမှာရက်ထားတာတခါကြီးဒီအဲ့မှာရေလည်းမတိုက်ဘူးအစားလည်းမကြွေးဘူး လဲထုံးတာလေးအဲ့ချိန်မှာထုံပတ်ထဲမှာဘာမှအစာဆိုတဲ့မြက်ဆိုတာလည်းရှိမလားမရှိဘူးကောက်ရိုးဆိုတာလည်းမရှိပါဘူးမရှိဘူးအဲ့နွားတစ်ချင်းလုံးကတခါလေအဲ့ပခိုးတုံးတဘိုးတုံးကိုအဲ့ပခိုးမောင်မှာတင်ပြီးအဲ့လေထဲမှာရက်နေရတာပဲဒါပေမဲ့ခုနပန်ရှင်လို့သူကတော့ဘာလို့တော့စားတယ်ဆိုပြီးအိမ်သူကတခါလေအသေးချာလေးပေါ့လေထမင်းကြိုင်လေးနဲ့ရင်နွေးကြမ်းလေးနဲ့ငချောင်းငချမ်းလေးနဲ့ပဲလော်လက်ဖက်ကလေးနဲ့ပို့လာတာကိုတခါလေလက်ကစင်းလေးမှာထိုင်ပြီးသူတော့ဇင်ရှိရှိနဲ့ဘာလုပ်လိုက်တော့စားနေအစာပြေလေး အစာပြေလေးလွေးလိုက်တာပဲပေါ့ဟုတ်ပလားတောစကားနဲ့ပြောတော့အစာပြေလေးလွေးနေတာပဲတခါလေရင်နွေးချမ်းလေးနဲ့တခါလေဇနီးမယားပါလာတယ်ဟိုငချောင်းငချမ်းလေးနဲ့ထမင်းချမ်းလေးနဲ့စားနေတာအဲတခါလေစကားလေးကတပြောပြောနဲ့အဲဟိုဘက်ကခုနတရိษံနှကောင်ကတော့ဘာဖြစ်နေတော့တဘိုးတုံးကိုပခုံးပေါ်တင်ပြီးတော့တခါကြီးတွေ့တွေ့ကြီးရက်နေရတာတခင်ကမမောင်းလို့တော့နားတယ်ဆိုပေမဲ့တခါလေအဲ့လိုလေရတာမဟုတ်ဘူးအဲ့တွေ့တွေ့ကြီးရက်နေရတာပဲဟုတ်ပလားတခါကြီးလဲထုံလာမြင်ဘူးလား ဘူးပါတယ်ခင်အဲ့တော့အဲ့လေကောထဲမှာတခါကြီးအဲ့နှကောင်တွေ့တွေ့ရက်နေရတာဘာမှမပိုင်ရှင်ကနားနားနေနေမှာနေပေမဲ့သူတို့ကတွေ့တွေ့ရက်နေတာဒါရင်လားဆိုမပြီးဘူးတခါတည်းခုနတရေတမောပိုင်ရှင်ကကဲဓမင်းညာလေးငချောင်းငချမ်းလေးလည်းစားလဲပြီးတယ်ပြီးရောစကားပြောကျင်သူတထားနဲ့ဟာရေရံမောစရာလေးတွေလည်းပြောလဲပြီးရောဘာလို့တော့တခါတည်းထုံပြန်းကင်တော့တာအဲ့ကုလားတူတူကြီးနှကောင်ကအဲ့ထုံကိုင်းပြီးတော့ကဲနှင်လန်လဲကင်လိုက်တော့တခါရှိစက်ဘာလောက်ရပြန်တော့ထုံရပါပြန်ကော ရှေ့ဆက်ပြီးတခါလဲအဲ့ဒါတမနဲ့စာပြီးအောင်အဲ့ဒါဘယ်တော့မှနားတော့လို့မေးတော့တခါကြီးတခါမကြီးအဲ့ဒါ12နာရီတစ်ချက်တချို့ဆိုအလောက်ကကောင်းတယ်ဆိုရင်ချီကျူးတာပေါ့လှုပ်တဲ့လူကိုပဲချူကျူးတာနော်နွားတော့တော့မချီကျူးဘူးဟုတ်ပလားလှုပ်တဲ့လူကတော့အဲ့ကောင်တိတ်အလောက်ကောင်းတာကွာအလောက်တိတ်ကျူးစားတဲ့ကောင်မ12နာရီတစ်ချက်တော့မပြန်သေးဘူး2နာရီ3နာရီထိလှုပ်တာတချို့ချီကျူးတော့ဘလူကိုချီကျူးခံလူကိုချီကျူးပါတယ်ဗျာလူကိုချီကျူးတာဒါပေမဲ့တကယ်ယုံနေရတာဘသူကယုံတာလဲ အဲတိရစ္ဆာန်အာတခါကြီးအဲ့ဒါတနာရီဝက်နှစ်နာရီအဲ့လိုယုံလဲပြီးအဲ့ဒါပြန်လာအဲ့ချိန်တိဘာရေးမှလည်းမတော့ဘူးဘာစားမှလည်းမစားဘူးအိမ်ရောက်တော့မှတခါလေးအဲ့ဒါပကုံးပကုံးပေါ်ကဒါတဘိုးလုံးချပြီးတော့အဲ့ကြမှာတခါလေးမမဟောနဲ့တခါလေးအဲ့တခါကြီးအဲ့စီပိုင်းနေတခါလေးနဲတဲ့ဟာမဟုတ်ဘူးဂါလန်ဟိုတော်တော်များများဝင်နေစီပိုင်းတစ်လုံးလည်းပဲအဲ့နွားတရှင်းတောက်လိုက်တာကုန်းသွားတာပဲဟုတ်လား ဒါကသူတနေကုန်တကကြီးယုံထားတာပဲအဲ့လိုနဲ့ဘဝမှာနေရတာအဲအဲ့ဒါဒါတရိစ္ဆာန်ကြီးရဲ့သဘောတဘောအဲ့လိုပဲခုဓမ္မကြည့်ပေါ့လူတော့လူပဲမနုဿာဇာတိကောဝလူဆက်ဖြစ်လေလူဆက်ဖြစ်တာလင်တမန်တော်ဖြစ်ပါလေတဲ့တဲ့ဘာသာပြန်တော့မနုဿာဇာတိကောမနုဿာဇာတိကောဝမနုဿာဇာတိကောဝတမန်တော်လူဖြစ်ပါလေဟော လူဖြစ်ပါလေလူတော့လူပဲလူဖြစ်နေပြီခုနသူတစ်ပါးတွေက ဝန်ကိုထမ်းဆောင်နေရတယ်သူတော်တွေကိုကြောက်တယ်နှိမ့်ဆက်မှုတွေကိုကြောက်တယ်အဲကြောက်တဲ့အတွက်ကြောင့်ခုနတရိษံပေါ့ခုနသူလည်းနားကျင်ပါဘူးဒါပေမဲ့ချိန်လုံးနှင်နှံကိုင်းထားတဲ့အခါကျတော့ယုံနေရတာပဲဟုတ်ပါလားနောက်ကနေနှံကြီးရရှိနေတာလေနှင်နှံကြီးရရှိတော့ယုံနေတာပဲဒါမတနာတဲ့သခင်နဲ့တွေ့ရင်ဒကာကြီးတွေအဲ့ဒါဒကာတဲ့သူရတန်ယောဂဖြစ်သေးဟုတ်ပါလားတချို့နွားတွေဆိုရင်မိကုံနာမှာဒကာတဲ့တန်ကြုံနဲ့ထိုးထားတာဘာဖြစ်တော့အသွေးတွေကစီးကြလို့အဲ့ဒါအပိုင်ရှင်ကမတနာမတနာတယ်လို့နှိမ့်သက်ခံရ အဲ့လိုကြောက်လန့်ပြီးတော့နေရတာခုနစာလောင်ချင်းအိတ်ချင်နေဆိုပြီးတော့ဒါလည်းဟိုခုနအလုတ်ရှင်ကတော့ခဏနေလေးပြင်မနဲ့ကွာဆိုအဲ့လေကစင်းတစ်ပင်ရေကလေးရှိအဲ့မှာတေးတမောသွားမအိပ်ဘူးလားအိတ်လိုက်တာပဲလေဒါပေမဲ့အဲ့တရိစ္ဆာန်နှကောင်ကတခါကြီးအိတ်ချင်နေဆိုအဲ့အိတ်လို့ရတာပကုံးတော်ပကုံးပေါ်မှာအဲ့တဘိုးလုံးကြီးထားပြီးအဲ့လိုလည်းမရဘူးဇုံဇုံဇုံရက်နေရတာပဲလေတခင်နားလို့တခင်သွားဆိုရင်တော့သွားနေရပဲတခင်ကနားတဲ့ချိန်သူတို့ကဘာလုပ်လဲဇုံရက်နေရတာဘာလုပ်နေရတာဇုံရက်နေရပါဇုံရက်နေရတဲ့ဘဝပဲဒါကြောင့်မလို့ ကယ်အဲ့လိုပဲပေါ့အဲ့တော့ခုနအိတ်ချင်းလို့လည်းမရဘူးအိတ်ချင်းမှုတွေပယ်ဖြောက်တာအိတ်ချင်းငိုင်မှုတွေလည်းပယ်ဖြောက်တာအော်နောက်တစ်ခါဆာလောင်လည်းဆာလောင်မှုတွေလည်းပယ်ဖြောက်တာပယ်ဖြောက်တာပြီးတော့ဘာဖြစ်တော့ဟိတာဟိတာအကျိုးမရှိသည်မိမိအတွေ့ငါအတွေ့အကျိုးရှိသလားအကျိုးမရှိသလားဒါကိုဗါတဲ့တော့အဇာနန္တော်မတိပါပဲလျေမတိဒီဖြေတာလျင် ဝိစရတိလက်လေ၍နေရလေ၏တခါတည်းဒီလုပ်ငန်းဒီဒီလုပ်ငန်းကိုနေငါအတွက်တကယ်အကျိုးရှိသလားမရှိဘူးလားဒီအလုပ်လုပ်နေတာဒီငါအတွက်လားသူ့အတွက်လားသူတစ်ပါးအတွက်လားဒါတွေကိုသိနိုင်တဲ့စွမ်းရည်မရှိဘူးတဲ့ဟုတ်ပလားအဲ့တော့မိမိတို့ဒီလူဖြစ်လာလို့ရှိရင်တော့ဒကာကြီးတွေဒကာမကြီးတွေကိုယ့်အတွက်အကျိုးရှိမရှိလောက်တော့မိမိတို့သိဖို့မလိုဘူးလားသိဖို့လိုပါတယ်ခင်ဗျာသိဖို့လိုပါတယ်ဒါကြောင့်မလို့လူတော့ဖြစ်နေတယ် ဒါမနုဿာဇာတိကောဝအတမနော လူဖြစ်တာလေလူတော့ဖြစ်နေပါတယ်အဲလူဖြစ်နေပြီမဲ့ကို့အတွက်မှအကျိုးရှိတယ်အကျိုးမရှိတယ်မသိဘဲနဲ့ခုနကိုယ့်ကအိတ်ချင်းငိုင်းမြင်းမှုအာနားနေခြင်းနဲ့အာစားတော့ခြင်းနဲ့စားလောင်းနဲ့ဒါတွေကိုဘေးဖယ်ထားပြီးတော့မလုပ်နေရတာလို့ဆိုတော့ဘဝမှာလှည့်လေပြီးတော့အသက်ရှင်နေရအဲ့လိုပုံကူမျိုးတွေကတော့တဲ့ဒကာကြီးတွေဒကာမကြီးတွေမှတ်ထားလူတရိษံဗါတဲ့တော့လူတရိษံနဲ့တူပါတယ်ဗျာ လူတိရစ္ဆာန်နဲ့တူတယ်လူပဲလူတော့လူပဲလူတိရစ္ဆာန်နဲ့အဲ့တော့ဓာရီတီမိမိတို့ကရွေးချယ်မှုပဲဘယ်သူကရွေးချယ်မှုတော့မိမိရဲ့ရွေးချယ်မှုပါပဲခင်ဗျာမိမိတို့ကဒီဘဝကိုလက်ခံနိုင်နေတယ်ဒီဘဝကိုလက်ခံနေတယ်ခုနဟိုဟိတာဟိတံအဇာနံတော့အကျိုးရှိတယ်မရှိဘူးဆိုတာကိုမိမိက မသိတဲ့အတွက်ဒါလက်ခံနေရင်တော့ဒါကိုယ်အကြောင်းပဲပေါ့ဟုတ်ပလား ဒါမိမိလက်ခံခြင်းလက်မခံခြင်းဒီမိမိပုံမှာမိမိလက်မခံခြင်းမူတရားတွေကိုမိမိတို့တွန်းလှန်ပဲဒီဘောကယုံထွက်မယ်မရဘူးလားရတာပဲအဲဒါပေမဲ့ဒီဘောကယုံမထွက်နိုင်ဘူးဒီဘောကိုမိမိကအကောင်းအဆိုးကိုကွက်ကွက်ပြပြမသိလို့လက်ခံနေနေဒါမိမိကတာဝန်မပေါ့ဟုတ်ပလားနှုတ်တော်ဦးဇင်းတို့ကတော့ဘာလို့ရမလို့ဒီဘဝတွေကိုကွက်ကွက်ပြပြနဲ့နားလည်အောင်ပြောရမယ်တာဝန်တော့ဘုသူတာဝန်နော်အဲဦးဇင်းတို့တာဝန်အဲ့တော့ဒကာကြီးတွေဒကာမကြီးတွေကမိမိတို့ဖာသာမိမိတို့ ဒါရွေးချယ်ရမှာပဲအဲ့တော့အဲ့လိုမျိုးလူတော့လူပဲဒါပေမဲ့လူတရိစ္ဆာန်ဘဝနဲ့အသက်ရှင်နေသလားအသက်မရှင်နေဘူးလားဒါမိမိတို့ပါမိမိတို့ရွေးချယ်ပြီးမိမိတို့ဘဝကိုမိမိတို့စိတ်တိုင်းကြတိဆောက်ခွင့်ကတော့မိမိတို့အပေါ်မှာပဲရှိတယ်လို့ဒီလိုသဘောကြရ။ကောင်းပြီဒါကဒုတိယမြောက်လူတတိယမြောက်လူပေါ့။အဲ့တော့ပြန်ပြောကြအောင်ဆိုလို့ရှိရင်အာဘရောမနုဿာဇာတိကောဝါတမနောပရာဒီနာဥဒိပရိတံပါရံဝဟံတော ဘိနမရိယာဒောဝါအနာဇာရံအသရိတဝါပရိဟိတန်တိတိတောမရဏပယဘီတောကဟနနေတိတောဒုက္ခဘဟုလောဝိစရတိဟိတာဟိတံအဇာနန္တောနေတာဇိကိဇာဒုက္ခဝိနောဒနာတိပရောအယံမနုဿာတိဇာနောနမနာမအယံဤကဲ့သို့သော ပုဂ္ဂိုလ်မျိုးကို မနုဿာတိဇာနောနာမလူတိဇံဟူ၏ အရာဤပုဂ္ဂိုလ်မျိုးသည်မနုဿတိရိစ္ဆာနောနာမလူတိရိစ္ဆာန်မြည်တယ်ဟောဒီပုဂ္ဂိုလ်မျိုးသည်ဒါလူတိရိစ္ဆာန်ပဲတဲ့လူဖြစ်ပါလျင်တဲ့သူတစ်ပါးရဲ့တာဝန်တွေကိုထမ်းဆောင်ပြီးတော့မပြုသင့်မပြုတတ်တဲ့အမှုတို့တွေကိုပြုလုပ်သူတစ်ပါးတွေကိုကြောက်လို့လန့်လို့မပြုသင့်မပြုတတ်တဲ့အမှုအမှုတွေကိုပြုကျင့်ပြုကျင့်ပြီးတော့နေရတယ်။ဟောနောက်တကအိတ်ချင်းငိုင်းမြည်ချင်းအာအိတ်ချင်းနဲ့စားလောင်းနဲ့ဒါတွေကိုဘေးပယ်ထားပြီးတော့အကျိုးရှိတယ်အကျိုးမရှိတယ်ကို ကွဲကွဲကြကြမတိပဲနဲ့ကွဲကွဲပြားပြားမတိပဲနဲ့ကျင်းလည်နေရတဲ့ပုံကူမျိုးအဲ့ပုံကူမျိုးဒီဒါလူတရိษံပဲတဲ့ဒါတစ်ချက်ပေါ့ဒါကြောင့်မလို့အဲ့ဘဝကလည်းကိုစီကိုစီလွတ်မြောက်နိုင်ကြပါစေလွတ်မြောက်အောင်လဲရုံးထွက်နိုင်ကြပါစေလို့ဦးဇင်းတို့ဒီရပဲဒါဇန္နာပြုပါလေကောင်းပြီနောက်တစ်ယောက်သွားကြရအောင်၄ယောက်မြောက်ပုံကူ၄ယောက်မြောက်ပုံကူကဘာလဲလို့မေးတဲ့အခါကျတော့ပရမတ္ထမနုဿာတဲ့ဘာလဲတော့ ပရမတ္ထမနုဿပါဗျာပရမတ္ထမနုဿဆိုတာခုနပြောတဲ့မြင့်မြတ်တဲ့မွန်မြတ်တဲ့ကောင်းမွန်တဲ့မွန်မြတ်တဲ့လူဗါတဲ့တော့မြင့်မြတ်သောမွန်မြတ်တဲ့လူဗါတဲ့တော့မွန်မြတ်တဲ့လူပါဗျာမွန်မြတ်တဲ့လူတဲ့ကောင်းပြီအဲ့လူမျိုးကဘလို့လူသားလဲလို့မေးတော့ယောပနာအတ္တနောဟိတာဟိတံဇာနန္တော ယောမနာတနောဟိတာဟိတံဇာနာတောကာမဗလံတတဟိတောဟိရောတပ္ပတမနောဒယာတမနောတပ္ပတတ္တိတုတံဝေကဘဟုလောအကုသလကမ္မပတိပရိဩဇံောကုသလကမ္မပတိတမဇာရံတမဇာရံဓမ္မဇရံတောပုံညကရိယာဝိတုနိပရိပုရတိအယံမနုဿဓမေပရိဋ္ဌိတောပရမတ္ထတော မနုဿောနာမဟောဒါ၄ခုမြောက်၄ရောက်မြောက်ပုဂ္ဂိုလ်ပေါ့ အဲ၄ခုမြောက်၄ယောက်မြောက်ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်လဲဆိုတော့ယောအကျင်ပုဂ္ဂိုလ်သည်အတနောမိမိဟိတာဟိတာအကျိုးရှိတယ်အကျိုးမရှိတယ်ကိုဇာနံတော်သိလျက်ဟောဒီအမှုကတော့ငါအတွက်အကျိုးရှိတယ်ဒီအမှုကတော့ငါအတွက်အကျိုးမရှိဘူးလို့အဲ့လိုကိုယ်ကိုယ်ပြပြသိတာအဲ့လိုသိပြီးတော့ဘာဖြစ်တော့ယောအကျင်ပုဂ္ဂိုလ်သည်အတနောမိမိဟိတာဟိတာအကျိုးရှိတယ်အကျိုးမရှိတယ်ကိုဇာနံတော်သိလျက်ကမ္မဗလံကံကံရဲ့အကျိုးကို တတ်တယ်ဟိတ်တော်ယုံကြည်ကြည်ဖြစ်၍ဟောကံကံရဲ့အကျိုးကိုလည်းသူကယုံကြည်ပြန်တယ်အာငါဒီဒုတိယမှုတွေပြုရင်မကောင်းတဲ့အကျိုးတွေလာတော့မှာပဲအာငါတို့ဒုတိယမှုတွေကိုစီးပူထိုင်းတော့ငါအတွက်ကောင်းတဲ့အကျိုးတရားတွေလာမှာပဲလို့ဒါလိုကောင်းကံမကောင်းကံတွေကအကျိုးအပေါ်မှာလည်းဒါယုံကြည်လက်ခံနိုင်တဲ့ကံကံရဲ့အကျိုးအပေါ်မှာယုံကြည်လက်ခံနိုင်တဲ့တရားတရားကလည်းထင်ရှားရှိတယ်တဲ့နောက်ပြီးတော့ဗါတဲ့တော့ဟီလောတပ္ပတမန်တော်အရှက်အကြောက်လည်းရှိတယ်။ဟောမကောင်းမှုတွေပြုရမှာရှက်တယ်ကြောက်တယ် အာသူတစ်ပါးတွေကိုဒါညှိမှန်းနှိစေရမှာရှက်တယ်ကြောက်တယ်ဒါမျိုးကိုဒါဟီလောတတ်ပါဟီလောတတ်ပါတမန်တော်အရှက်အကြောက်တရားလည်းရှိတယ်ပြီးတော့ဘာဖြစ်တယ်တော့တပ္ပတတ္တိလူခတ်သိမ့်ကုန်သောတတ္တဝါတို့ခတ်သိမ့်ကုန်သောတတ္တဝါတို့၌တရားတမန်တော်ခတ်သိမ့်ကုန်သောတတ္တဝါတို့၌တရားတမန်တော်တနာခြင်းကရုဏာတရားထင်ရှားရှိသည်ဟောတတ္တဝါတွေအပေါ်မှာဘယ်သူပဲဖြစ်ဖြစ်ငါနဲ့ယင်းလို့ငါနဲ့ဖြားလို့ဝေးလို့ ဒီလိုမျိုးမခွဲကြဘဲရှိရှိသမျှတတ္တဝါတွေအပေါ်မှာတဲ့ကျင်နာတနာတဲ့ကရုဏာတရားလဲထင်ရှားရှိတယ်။ဘာတရားထင်ရှားရှိကျင်နာတရားကရုဏာတရားရှိပါတယ်ဗျာ။ကျင်နာတနာတဲ့ကရုဏာတရားထင်ရှားရှိတယ်။အဲ့လိုထင်ရှားရှိပြီးတော့ဘာဖြစ်နေတော့တံဝေကဘဟုလောကြီးစွာသောတတိတံဝေကတရားလဲထင်ရှားရှိသည်ဖြစ်၍အာတံဝေကတရားလဲကောင်းလိုက်တာတံဝေကတရားတွေရပြီးတော့ တချိန်ကမိုက်ခဲ့ရင်မိုက်ခဲ့ပေါ့အခုတော့တောင်ဝေကာလေးရပြီးတော့နေမယ်ဆိုရင်ဒါမရနိုင်ဘူးလားရနိုင်တယ်ဒါကြောင့်မလို့နာဝေကာဘုံလောကြီးစွာသောတာဝေကာတရားထင်ရှားရှိသည်ဖြစ်၍အကုသလကမ္မပတိအကုသိုလ်ကမ္မပရတရား၁၀ပါးတို့ကိုပရိယောဇံတော်ရှောင်ခြင်းလျေဟော အကုသိုလ်ဒုစရိုက်တွေကိုဖြစ်စီနိုင်တဲ့အကြောင်းတရား၁၀မျိုးဒါကိုအကုသလကမ္မပရတရားလို့ခေါ်တယ် အဲ့လိုအကုသလကမ္မပဒတရားတွေကိုလည်းပရိယောဇံတော့ရှောင်ကျင်သည်ရှောင်ကျင်လျေရှောင်ကျင်သည်ဖြစ်၍ဟောအကုသကမ္မပဒတရားတွေကိုလည်းရှောင်ကျင်ပြီးတော့နေတယ်အာဒုစရတရားတွေကိုရှောင်ကျင်ပြီးနေတယ်အဲ့တော့အဲ့မှာဒုစရိုက်တရား၁၀ပါးဒုဒကကြီးတွေဓမ္မကြီးတွေတည်ပြီးသားပဲပါဏာတိပါတာအဒိဏဒါရံကာမေတုမိစ္ဆာဇာရာဟောဒါဒုတိယ၃ပါသူတတချင်းဒီတဲ့ကာဒုတိယသူသာကိုချင်းဒီတဲ့ကာဒုတိယသူတစ်ပါးအိမ်ယာတွေကျူးလွန်ချင်းဒီလည်း ကာယဒုတိယအာကာယဒုတိယ၃ပါနောက်တစ်ခါဝစီဒုတိယမုတ္တဝါဒလိမ့်လေလေပြပြီးပြောနေတယ်တချို့အရာတွေလောကမှာထင်ထင်ရှားရှားရှိနေပါလေနဲ့အဲ့ထင်ရှားနေတာကိုတခါလေလိမ့်လေလေပြပြီးပြောဆိုနေဒါမုတ္တဝါဒပဲပေါ့ဟုတ်ပလားအဲ့တော့အဟုတ်ကိုဟုတ်လို့ပြောရမယ်အမှန်ကိုအမှန်လို့ပြောရမယ်မဟုတ်မမှန်တာကြီးတွေကိုပြောနေရင်လည်းပဲဒါဒီဝစီဒုစရိုက်ထဲမှာမပါဘူးလားပါပါတယ်ဗျာပါတယ်အဲ့တော့ မုတ်တာဝါဒနောက်တကပိတုဏဝါစာအကျော်ပြဂုံတိုက်တဲ့စကားတွေပြောမယ်သူတစ်ပါးနဲ့သူတစ်ပါးအာချစ်ခင်မှုတွေပြက်ပြားသွားအောင်ဒါပြောမယ်။အော်နောက်တကပရုဒ္ဒဝါစာကြမ်းကြုတ်တဲ့စကားတွေနားမခံတဲ့စကားတွေဒါပြောမယ်။ဒါအောင်စင်တို့တုန်းကလည်းဒါတီလာပိုင်းနဲ့ပတ်သက်လို့ဒါလေးတွေပြောခဲ့ဘူးတဲ့။တို့ကြမ်းကြုတ်တဲ့စကားတွေဆိုတာငါဟဲ့တော်ဟဲ့တို့စဲနေမှာမဟုတ်ဘူး။တချို့နားမခံတော့တခါတည်းတဦးနဲ့တူနာကြည့်အောင်ပြောနေတဲ့စကားတွေအဲ့နာမှလည်းတဦးနဲ့တူမျက်နှာချင်းတိုင်းပြောနေသူတို့အခုလိုပေါ့လေဒါ အင်တာနက်တွေကပြောနေခြင်းတွေဒါအကျုံးဝင်တာပါပဲဒါ Facebook တွေကပြောတယ်ဒါတွေလည်းအကျုံးဝင်အဲ့တော့အဲ့လိုမျိုးစကားတွေလည်းရှောင်ကြဉ်ရမှာနောက်တစ်ခါဘာဖြစ်တော့တန်ဖတ်ဗလာပါဟောအကျိုးမရှိတဲ့စကားတွေမိမိတို့လည်းအကျိုးမရှိသူတစ်ပါးတို့လည်းအကျိုးမရှိလောကတို့လည်းအကျိုးမရှိအဲ့လိုမိမိတို့လည်းအကျိုးမရှိသူတစ်ပါးတို့လည်းအကျိုးမရှိလောကတို့လည်းအကျိုးမရှိပဲလေမက်ဖို့ကအချင်းကြီးဖြစ်တဲ့စကားတွေဒီလိုစကားတွေဒီလေဒါဝစီဒုစရိုက်ထဲမှာပါတယ်အဲ့တော့ဝစီဒုစရိုက်၄ပါးဖြစ်တဲ့မုဒ္ဒဝါဒပိတုဏဝါစာပရုဒ္ဒဝါစာ တန်ဖဗလာပါလို့ခေါ်တဲ့ဒီဝစီကံ၄ပါးကိုလည်းဗာပြမှာတော့ပရိယောဇံတော်ရှောင်ကျင်ရမယ်ဟောနောက်တကမနောကံ၃ပါးဖြစ်တဲ့အဘိဓါပြဘာဒမိစ္ဆာဒိဋ္ဌိအဘိဓါမတော်မတရားလူချင်းနေတာမနောကံတွေကတကားတဲ့ရှိရှိသမျှကိုအကုန်လုံးဒါရသမျှကိုမတိမ့်နေနိုင်ပဲနဲ့တကားတဲ့လူချင်းနေတုံးပဲလူချင်းတုံးပဲဆိုရင်ဒါအဘိဓါပဲနောက်ပြဘာဒတတ္တဝါတွေကိုဖြည့်ဆည်းခြင်းနဲ့တတ္တဝါတွေကိုတကားတဲ့ငါနဲ့မတူငါရန်သူပဲ ကိုနဲ့တစိတ်ထဲတသားထဲမဖြစ်ရင်ဒီပုဂ္ဂိုလ်ဒီအကုန်လုံးကကောင်းတယ်မကောင်းတယ်မခွဲကြတော့ဘူးကိုနဲ့တစိတ်ထဲမဖြစ်ရင်ကိုနဲ့တသားထဲမဖြစ်ရင်ဒါဒီပုဂ္ဂိုလ်ကိုတခါလေဟိုနှိမ့်ဆက်ခြင်းတာအာတပုတ်ခြင်းတာဖြစ်စေခြင်းတာဒါပြပါတာတရားဖြစ်စီဖြစ်ခြင်းတာပြစ်ချီပြစ်ခြင်းတာဒါပြပါတာတရားဒါတွေလည်းမနောကံဒုစရိုက်ကြီးပဲဟောနောက်တစ်ခါဘာဖြစ်တော့မေဇာဒိတ်ဒီအယူတွေအမြင်တွေကလည်းမှားနေပြီတွေးသမျှစီသမျှကြံသမျှအကုန်လုံးအမှားကြီးပဲ အမြင်မှမရှိဘူးပေါ့အဲအဲ့ဒါဆိုရင်ဒါကဒါမနောကံ၃ပါအဲ့တော့ဗိဇ္ဇာပြဝရဗိဇ္ဇာဒိဋ္ဌိဆိုတဲ့မနောကံက၃ပါမုဒ္ဒဝရပိတုဏဝဒပုဒ္ဒဝဒသဗ္ဗပလပါဆိုတဲ့ဝစီကံက၄ပါဝစီဒုတိယက၄ပါဟောနောက်တကပါဏာတိပါဒတုတ္တတခြင်းသုဒ္ဓကုခြင်းသူတစ်ပါးအိမ်ဟာကျူးလူခြင်းဆိုတဲ့ကာယကံက၃ပါဒါတွေဒီအကုသိုလ်ကအခြေခံအကြောင်းတရားတွေပဲဒီတရားတွေကိုဘာဖြစ်တယ်တော့အကုသ လကာမပတိပရိဝဇန်တော်အကုသိုလ်ကာမပတတရားတွေကိုပရိဝဇန်တော်ရှောင်ကျင်၍ဟောဒီပုဂ္ဂိုလ်ကြတော့သူကအဲ့ဒုတိယတရားတွေကိုရှောင်ကျင်ပြီးတော့နေတာရှောင်ကျင်ပြီးနေပြီဘာဖြစ်တော့ကုသလကာမပတိတမစရံတော်ဟော ကုသလကာမပတိကုသလကုစုကာမပတတရားကုစုကာမပတတရား၁၀ပါးတို့နာတမစရံတော်ကောင်းစွာ ဖြစ်ခြင်း၍ဟောကုသိုလ်ကုသလကာမပတတရားတွေကိုတော့ဖြစ်ခြင်းပြီးတော့နေတယ်ပုဂ္ဂိုလ်တဝူတယောက် အဲ့တော့ကုသလကမ္မပဒတရားဆိုရတဲ့ထို့တူပဲတို့တကရေးဒီကမိုက်တင်တည်ပြီးသားသောသောကပြောတဲ့ဒီဒုတိယစေဘာကိုပြောင်းပြန်လှန်လိုက်လို့ရှိရင်ဒါသူစရိုက်ကအကြောင်းစေဘာဖြစ်တာပဲသူတကုတချင်းဒီမှာပါဏိပါဒဝေရမဏီအာအရိယဒါနာဝေရမဏီကာမေတုမိစ္ဆာသာရဝေရမဏီအာတုတကုတချင်းတွေကရှောင်းနေတယ်တောဇာခုယူခြင်းကရှေင်းနေတယ်အတောဇာဆိုတာအကုန်လုံးပဲဒါမိမိတို့ ကိုမပိုင်ရင်ဒါသူ့ဥစ္စာပဲသူတစ်ပါးဥစ္စာပဲအမင်းနဲ့ငါနဲ့ကွာမင်းဥစ္စာမှငါလာမယူတာပဲဒါသူ့ဥစ္စာခိုးတာဒါလို့သူ့ဥစ္စာခိုးတာမှမဟုတ်ပဲလို့ဒါလို့ပြောလို့မရဘူးကိုမပိုင်တဲ့သမျှဟာဆိုလို့ရှိရင်အလုံးကဘယ်အဖွဲ့ကြီးရဟာပဲဖြစ်ဖြစ်ဒါတွေဒီအလုံးကဒါအဋိဏဒါနာတဲ့အကျုံးဝင်တာပဲကောင်းပြီအဲ့လိုမျိုးပေါ့ကိုမပိုင်တဲ့ပစ္စည်းတွေကိုယူနေတဲ့အဋိဏဒါနာကံတွေအဋိဏဒါနာဝေရမဏိအဲ့ကံတွေကရှောင်ရှားတယ်အာနောက်တကကာမိတုမိစ္ဆာဇာဝေရမဏိသူတစ်ပါးရဲ့ ဒါအိမ်ယာတွေကိုကျူးလူခြင်းမှာရှောင်ခြင်းနေဟောဒါဆိုလို့ရှိရင်ဒါသူစရာဖြစ်ပြီဟောနောက်တစ်ခုပါတဲ့တော့မှုဒါဝါရဝေရမဏီပိတုနာယဝါစာယဝေရမဏီပြုဒယဝါစာယဝေရမဏီတံဖတ်ဗလာပါဝေရမဏီဟောအကုန်လိန်လဲလဲပြားခြင်းမှာရှောင်ခြင်းပြီးတော့နေတယ်အာချောပြေဂုံတိုင်းခြင်းမှာရှောင်ခြင်းပြီးတော့နေတယ်အကြမ်းကြုတ်တဲ့စကားတွေကိုပြောဆိုခြင်းမှာရှောင်ခြင်းပြီးတော့နေတယ်အော်နောက်တခါ အကျိုးမရှိတဲ့အချင်းဤသောတရားတွေကိုပြောဆိုခြင်းမှာရှောင်ခြင်းပြီးတော့နေတယ်ဆိုရင်ဒီဟာမျိုးဒီဒါသူစရိုက်တရားလို့ခေါ်တယ်အဲ့သူစရိုက်တရားတွေကိုဖြစ်ကျင်ပြီးတော့နေပြန်တယ်ဒီပုဂ္ဂိုလ်ကနောက်တစ်ခုဘာဖြစ်တယ်တော့ဘုံညာကရိယာဝတ္ထုနေပရိဘူရိတိအာဘုံညာကရိယာဝတ္ထု၁၀ပါးကိုလည်းဖြစ်ကျင်ပြီးတော့နေပြန်တယ်ဘာတွေကိုဖြစ်ကျင်ပြီးတော့နေတာဘုံညာကရိယာ၁၀ပါးကိုဖြည့်ကျင့်ပါတယ်ဗျာ ပုံညကရိယာဝတ္ထု7ပါးအဲ့ပုံညကရိယာဝတ္ထု7ပါးကိုလည်းတကားတဲ့ဖြည့်ကျင်ပြီးတော့နေပြန်နေဒါသူတော်ကောင်းတွေကဇေယအဲ့တော့ဗါတဲ့တော့ပုံညကရိယာဝတ္ထု7ပါးကဒါနသီလဘာဝနာဟောဒါနတရားတွေဟောသီလတရားတွေဟောနောက်တကသမထဝိပဿနာဆိုတဲ့ဘာဝနာတရားတွေနောက်တကအပ္ပဇာယနာဝေယဝိဇ္ဇာအာယူကိုကိုကိုနှိမ်ချပြီးတော့အယူသည်သူတစ်ပါးတွေကိုပေးတတ်တယ်အာဝေယဝိဇ္ဇာဝေယဝိဇ္ဇာကြီးငယ်တွေပြုတတ်ဆောင်ရွက်တတ်တယ်ဟောနောက်တကပတ္တိဒါနာပတ္တနုမောဒနာ ပတ္တိဒါနဆိုတဲ့ကုလိုပေါ့တရားဒေသနာတွေဟောကြားတယ်မျှဝေတယ်ပတ္တနုမောဒနာသူတစ်ပါးတွေအာတရားဒေသနာတွေအပတ္တပတ္တိဒါနဆိုတာဒါကောင်းမှုတွေပြုတယ်ပေါ့ကိုပြုတဲ့ကောင်းမှုတွေကိုအများတန်းပေးဝေတယ်ပတ္တိဒါနပတ္တနုမောဒနာဘာဖြစ်တော့အာသူတော်ဘာတွေပြုတဲ့ကောင်းမှုတွေကိုလည်းမိမိတို့ကဝမ်းမြောက်ဝမ်းသာနဲ့ဒါအနုမောဒနာပြုတယ်တာရုခေါ်တယ်ဟောနောက်တကဘာဖြစ်တယ်ဓမ္မတဝနာဓမ္မဓမ္မဒေသနာဟောနောက်တကဓမ္မတဝနာလို့ခေါ်တဲ့တရားဒေသနာတွေကိုမိမိကိုယ်တိုင်မိမိတို့ဘာဖြစ်တယ်တော့ လေ့လာတယ်နာယူတယ်မှတ်သားတယ်ဓမ္မဒေသနာကုလို့ပေါ့ဟောပြောတယ်ဟောပြောတဲ့အခါမှာလည်းဟောပြောတဲ့ပုံကူတွေတဲ့ပါတယ်လို့ဟောပြောနိုင်အောင်ဒါစီမံတဲ့ပုံကူတွေဒါတွေအကုန်လုံးပါတာပေါ့နောက်ဒိဋ္ဌိစုကံမှာအယူကဖြောင်းနေမှန်ကန်တဲ့အယူမှန်ကန်တဲ့အညီမှန်ကန်တဲ့အတွေးခေါ်ရှိတယ်ဒီတရား10ပါးဒီတာ ပုံညကရိယာဝတ္ထုကောင်းမှုတွေကတရား10ပါးပဲဒီကောင်းမှုတွေရဲ့တရား10ပါးဖြစ်တဲ့ဒီပုံညကရိယာဝတ္ထုတွေကိုလည်းဘာဖြစ်နေတုံးဆိုတော့ပုံညကရိယာဝတ္ထုနေပရိပူရတိ အဲ့ဒီပုံညာကရိယာဝတ္ထု10ပါးကိုလည်းဖြစ်ကျင်ပြီးတော့နေတယ်ပုံညာကရိယာဝတ္ထု10ပါးအဲ့လိုဖြစ်ကျင်နေတဲ့အတွက်ကြောင့်ဒီပုဂ္ဂိုလ်ကိုဘာဖြစ်တယ်တော့အယံဤကဲ့သို့သောပုဂ္ဂိုလ်မျိုးသည် မနုဿဓမ္မေလူတို့ဤတရား၌ဝါလူဟုခေါ်ဆိုအပ်တဲ့တရား၌လူလို့ခေါ်ဆိုတတ်တဲ့တရားတွေဆိုတာရှိတယ်တဲ့ဒီခုနစောစောကပြောတဲ့ဒါမကောင်းမှုတွေကိုရှောင်တယ်အကုသလအကုသလကမ္မပဒတရားတွေကိုရှောင်ခြင်းပြီးတော့ကုသလကမ္မပဒတရားတွေကိုဒါကြင့်ကြံပြီးတော့နေတယ် ပုံညာကရိယာဝတ္ထု7ပါးကိုဖြည့်ကျင့်ပြီးတော့နေတယ်ဆိုဒီတရားတွေဒီတာမနုဿဓမ္မတဲ့ဘာဓမ္မတဲ့တော့မနုဿဓမ္မပါဗျာလူလို့ခေါ်ထိုက်တဲ့တရားတဲ့ဘာလို့ခေါ်ထိုက်တဲ့တရားလူလို့ခေါ်ထိုက်တဲ့တရားပါဗျာလူလို့ခေါ်ထိုက်တဲ့တရားမနုဿဓမ္မအဲ့လူလို့ခေါ်ထိုက်တဲ့မနုဿဓမ္မကိုဘာတဲ့တော့မနုဿဓမ္မေလူလို့ခေါ်ထိုက်တဲ့မနုဿဓမ္မနာပရိဋိတော်တီလရေယက်တီလရေ ဒီလူလုံးခေါ်ထိုက်တဲ့ဒီတရားတွေပေါ့ခုနမိမိမှာကမ္မဖလတတ္တလို့ခေါ်တဲ့ကံကံအကျိုးပေါ်မှာယုံကြည်တဲ့သရတရားလည်းထင်ရှားရှိနေတယ်။ဒီဒီဥဒ္ဒပတရားမကောင်းမှုတွေကိုပြုအပ်မှာကြောက်တယ်လန့်တယ်မကောင်းမှုဒုစရိုက်တွေကိုပြုအပ်မှာကြောက်တယ်လန့်တယ်ဆိုတဲ့ဟိဒီဥဒ္ဒပတရားလည်းထင်ရှားရှိတယ်။နောက်တကတဗ္ဗတတ္တေတုတရားပံတော်ရှိရှိသမျှတတ္တဝါတွေအပေါ်မှာကျင်နာတနာတဲ့ကရုဏာတရားလည်းထင်ရှားမိမိတဏ္ဍာမှာရှိအောင်ကြိုးစားနေတယ်။ဟော ဒယပန်သောတဗ္ဗတတ္တိတုတဗ္ဗတတ္တိတုအလုံးစုံသောတတဝါတို့အပေါ်၌ဒယပန်သောจินတနာတဲ့ကရုဏာတရားအထင်ရရှိသည်ဖြစ်၍ဟောကရုဏာတရားလေးကလည်းရှိတယ်တတဝါတွေဆင်းရဲဒုက္ခရောက်နေတာအဲ့ဆင်းရဲဒုက္ခတွေကဖယ်ရှားပေးခြင်းနဲ့အပြီးတော့ဘာပြောတာတော့တံဝေကဘဟုလောတံဝေကတရားတွေတည်းကြီးကြီးကျယ်ကျယ်ရနေပြီ အဲ့တံဝေကတရားတွေရပြီးတော့ခုနအကုသိုလ်တရားတွေကိုရှောင်ရှားကုသိုလ်တရားတွေကိုကြိုးစားပြီးတော့ဘုံညာကရိယာဝိထုတရား၁၀ပါးကိုဖြစ်ကျင်နေတဲ့သူတော်ကောင်းအဲ့တရားတွေဒီဒါမနုဿဓမ္မလူတို့ခေါ်လိုက်တဲ့တရားအဲ့မနုဿဓမ္မလို့ခေါ်တဲ့လူတို့ခေါ်ဆိုလိုက်တဲ့တရားတွေပေါ်မှာရက်တည်ပြီးတော့နေတယ်ဆိုလိုရင်းကဒီတရားတွေကိုဖြစ်ကျင်ပြီးတော့နေတယ်အဲ့လိုဖြစ်ကျင်ပြီးတော့ဗာပြောတယ်တော့ဆိုတဲ့အခါကျတော့အယံမနုဿဓမ္မေပဋိဋ္ဌိတောပရမတ္ထတော မြတ်သောအပြင်ဝါပရမတ္ထဟုဆိုသောမြတ်သောအပြင်မွန်မြတ်သောအပြင်မနုဿောနာမမနုဿလူမီမွန်မြတ်တဲ့လူမီတွေမွန်မွန်မြတ်မြတ်တဲ့လူလို့ခေါ်ဆိုတတ်တဲ့တရားတွေပေါ်မှာယက်တည်ပြီးတော့နေတဲ့အတွက်ကြောင့်မွန်မြတ်တဲ့လူဘယ်လိုလူတဲ့တော့မွန်မြတ်တဲ့လူပါဗျာမွန်မြတ်တဲ့လူတဲ့ဒါကတော့ဦးဇင်းတို့ဒါလူစင်စစ်ဒါဦးဇင်းတို့ မြည်တဲ့ပုဂ္ဂိုလ်လို့ဒီလိုပြောလို့ရတယ်ဘယ်လိုမြည်တဲ့ပုဂ္ဂိုလ်လူစင်စစ်မြည်တယ်လို့လူတို့ခေါ်ပါတယ်ခင်ဗျာဒါကြောင့်မလို့ဦးဇင်းတို့ဇာတဲ့ကတော့နည်းနည်းလေးရှင်းနေတရားလေးကိုနည်းနည်းလေးပြန်ပြီးတော့ပြောကြရအောင်ရှင်းနေတရားကဒီနေရာလေးမှာဟိုနေတရားပေးတာဦးဇင်းတို့ကသဘောကျတယ်ဘာပေးတာလို့ဆိုတော့ပရမတ္ထတော်မုတ်ချဆက်ဆက်မွန်မြတ်သောအပြင်မုတ်ချဆက်ဆက်ဆိုတဲ့စကားလေးတစ်ခုပါအာမင်လုံးကအကျွင်းမဲ့ပဲကွာအသေးချာပဲဒီပုဂ္ဂိုလ်ကဒီလိုပြောခြင်းအဲ့တော့မုတ်ချဆက်ဆက် မုတ်ချဇဇမုံမြတ်သောအဖြစ်မနုသောနာမှာလူမြည်ဒီပုဂ္ဂိုလ်ကိုသရုပ်ထမြောက်ပုဂ္ဂိုလ်ကြမှာဘာဖြစ်တယ်တော့ဆိုတော့လူတကယ်လူမြည်တာဟုတ်လားဒါကြောင့်မလို့ဒါမုတ်ချဇဇလူမြည်တယ်ဒါဆိုတကယ်ကြီးဒီကမကြီးပြောင်းပြန်ပြန်ပြီးတွေးကြည့်ပေါ့ရှေ့ရှေ့ကမျိုးစားတွေထဲမှာပါနေတဲ့ပုဂ္ဂိုလ်တွေဒီမုတ်ချဇဇလူမြည်သလားမမြည်ပါဘူးဗျာမမြည်ဘူးဒါပေမဲ့လူဆိုတဲ့စင်းတော်ဝင်နေတယ်ဒါပေမဲ့လူတော့မမြည်ဘူးလို့ဒီလိုသဘောကြရအောင် အခုဒီပုဂ္ဂိုလ်ကြဒီတတရသရုဒ္ဓမြောက်ပုဂ္ဂိုလ်ကြမှာတာရင်ဒီပုဂ္ဂိုလ်ဒီတဲ့ဒါမုတ်ချဆက်ဆံမွန်မြတ်တဲ့လူမီရဲ့လို့ဒီလိုသဘောကျပြီးတော့ဒါလူလေးမျိုးကိုမိမိတို့ကအမြဲတမ်းဒီချိန်ဝင်ထဲမှာမိမိတို့ကိုထည့်ပြီးတော့ချိန်ဆက်နေရမှာဖြစ်တယ်။ငါဒီဒါနံပါတ်1အမျိုးသားလားနံပါတ်1အမျိုးသားတဲ့ရောက်နေသလားနံပါတ်2အမျိုးသားတဲ့ရောက်နေသလားနံပါတ်3အမျိုးသားတဲ့ရောက်နေသလား နံပါတ်၄အမျိုးအစားတဲ့ရောက်နေသလားဆိုတာကိုအမြဲတမ်းတော့မိမိတို့ကကိုယ့်ကိုယ်ကိုစမ်းစစ်နေဖို့မလိုဘူးလားစမ်းစစ်ဖို့လိုအပ်ပါတယ်ခင်ဗျာစမ်းစစ်နေဖို့လိုတယ်ဒါကြောင့်မလို့ဘိက္ခဏံဘိက္ခဝေတကံစိတ်တံပစ္စဝကိတပံဘိက္ခဝေจิตယံတို့တကံစိတ်တံမိမိတို့၏စိတ်ကိုဘိက္ခဏံမြဲမပြတ်ပစ္စဝကိတပံဆင်ခြင်၍နေထိုက်ပြီဒါလိုဘုရားရှင်ကကတုလပတ္တသုတ်တာမှာဟောတာဒါကြောင့်မလို့မိမိတို့ကကိုယ့်ကိုယ်ကိုယ်တော့အမြဲတမ်းစမ်းစစ်ငါဒီဘယ်မျိုးစားတဲ့ပါလဲ ဒီမျိုးစားထဲမှာကိုမလိုချင်တဲ့အမျိုးစားထဲမှာပါနေဆိုအဲ့အမျိုးစားတွေကမိမိဒီဘာလို့ရမလို့ယုံထွက်နိုင်အောင်ကြိုးစားရမယ်ဘာကြိုးစားရမလဲယုံထွက်နိုင်အောင်ကြိုးစားရပါမယ်ခင်ဗျာကိုမလိုချင်တဲ့ဘဝကြီးတဲ့ကိုကိုကရောက်နေတယ်ကိုမလိုချင်တဲ့အမျိုးစားတဲ့မှာကိုကတက်ဝင်နေတယ်ဒါပေမဲ့အဲ့ဘဝမှာပဲကိုကရုံးမထွက်ပဲနဲ့ဒီတိုင်းနေရင်တော့တခါကြီးတက္ကမကြီးဒီအဲ့ဘဝကဘယ်တော့မှလွတ်မြောက်မှာမဟုတ်ဘူးဘယ်တော့မှမလွတ်မြောက်နိုင်တော့ခုနလိုပေါ့ဦးဇင်းတို့ ိုရှေ့ကအတိတ်တွေကြောင့်ဒါဒီပြစ္ဆုတ်ဝံဘောမှာခံစားရတယ်ခုနနံပါတ်1ဖြစ်တယ်မနုဿနေရိကလူတရိစံမနုဿနေရိကလူငရေသားဓာရိတာပြုတ်ခဲ့ပြီးတဲ့ကံတွေကြောင့်ဒါပြန်ပြီးတော့အကျိုးဆက်အနေနဲ့ခံစားရတာဒါကမိမိကပြုတ်ခဲ့ပြီးရင်ဒါအများကြီးတော့ပြန်ပြီးတော့ပြင်လို့မရတော့ဟောနောက်တကဒုတိယမြောက်ဖြစ်တဲ့လူပေတဒါလူပိတ်တာလူပိတ်တာလေခုနအတိတ်ဘဝထိုးထိုးကပြုတ်ခဲ့တဲ့ကံတွေကရင့်ကျက်လို့အကျိုးပေးရင်ဒီဘဝမှာဒါစားရမယ်ဝေးရမယ်ဒါလိုဖြစ်နေတာ ဒီဘဝတွေကလည်းဒီချက်ချင်းကြီးတော့ဘဝမှာပြောင်းလဲပြလို့မရတော့သို့တော့ဒီဘဝမှာကောင်းတဲ့ကံတွေကိုထူထောင်ပြီးနောက်အနာဂတ်မှာဒီလိုဘဝတွေမရအောင်တော့မိမိတို့ကကြိုးစားခွင့်ရှိရမယ်။နောက်နံပါတ်3ပုဂ္ဂိုလ်နံပါတ်3ပုဂ္ဂိုလ်じゃဒီပြစ္ဆုတ်ပံမှာကိုကမိမိတို့ကဒီဘဝမိမိတို့မလိုချင်မလိုချင်တဲ့ဘဝကနေမိမိတို့ကယုံထွက်လို့မရဘူးလား။ယုံထွက်လို့ရတယ်မိမိတို့မလိုချင်တဲ့ဘဝကနေမိမိတို့ကိုယ်တိုင်မိမိတို့ဖယ်ရှားပြစ်လို့ရတယ် အဲဒါကြောင့်မလို့ဒီဘဝမျိုးတွေဒီတာပြစ္ဆုတ်ပံမှာမိမိတို့ရဲ့ဆုံးဖြတ်ချက်ပေါ်မှာအများကြီးမူတည်တယ်မိမိတို့ရဲ့ဆုံးဖြတ်ချက်ကိုမိမိတို့မမှန်ကန်ကန်ဆုံးဖြတ်နိုင်ဒီဘဝတွေကမိမိတို့ကလွတ်မြောက်မှာဖြစ်တယ်တလို့သဘောကျနောက်ကဲမြမိမိတို့ကသတုဒ္ဓမြောက်ပုဂ္ဂိုလ်ဖြစ်နေတော့ဒါကတော့အကောင်းဆုံးပဲအဲ့ပုဂ္ဂိုလ်ဖြစ်နေတော့ဒီပုဂ္ဂိုလ်အဖြစ်နဲ့ဒီဘဝကိုမိမိတို့ကဆက်ပြီးတော့မုံမုံမြင့်မြင့်နဲ့လက်ရှိအခြေအနေကိုထိမ့်သိမ့်ထားလို့ရှိရင်မိမိတို့ဘဝတွေဒီဒဇနဲ့ဒဇပို့ပို့ပြီးတော့ကောင်းမြတ်တဲ့လူပိတတဲ့ မွန်မြတ်တဲ့ပုံကိုယ်ကြီးဖြစ်လာမှာဘလို့ပုံကိုယ်ကြီးဖြစ်လာမှာလူပိသားတဲ့မွန်မြတ်တဲ့လူဖြစ်လာမှာပါဗျာအဲ့တော့လူပိသက်တဲ့မွန်မြတ်တဲ့ပုံကိုဖြစ်အောင်ဒီလိုအမြဲတမ်းမိမိတို့ကိုမိမိတို့စမ်းစစ်နေကြပါလို့ဒါဒီတရားလေးနဲ့ဦးဇင်းတို့တိုက်တွန်းပါတယ်ပြီးတဲ့အခါကျတော့ဦးဇင်းတို့ဒီလူလေးမျိုးကို နားလည်ပြီးတဲ့အခါလာလူဖြစ်ပြီတနည်းအားဖြင့်ဒါမြင့်မြတ်တဲ့မွန်မြတ်တဲ့ လူစင်တဲ့မိမိတို့ကဇင်ဝင်ပြီဆိုရင်တော့ဒါသိကောင်းပြီဒီကတဆင့်တက်ပြီးတော့မွန်မြတ်တဲ့ပရမတ္ထလူစားတယောက်အနေနဲ့တကယ်အရှိတရားတွေကိုတဆင့်တက်ပြီးတော့ဒါကြိုးစားရမှာဖြစ်တယ်အဲ့တော့အရှိတရားတွေကိုကြိုးစားနိုင်ရတဲ့တော့ခုနကဦးဇင်းတို့ဒါသမထကမ္မထံလိုပဲပြောပြောဒါသမထကမ္မထံမှာကြည့်ရင်သုတ္တာတို့ဝါဥဒ္ဒန်နေနဲ့သမထကမ္မထံထဲမှာပါတယ်လို့ဒီကမ္မထံဒီပရမတ္ထဓာတ်သားတွေကို ဒါစပြီးတော့သိနိုင်ရေးအတွက်ယုတ်ကမထံကိုစအားထုတ်ဖို့ရတယ်အခြေခံတစ်ခုဖြစ်တယ်။ဘာလို့အခြေခံတစ်ခုဖြစ်လဲဆိုတော့ဦးဇင်းတို့ပြောနေကြဒကာကြီးတွေဒကာမကြီးတွေတော့ဒါနားတော့ရင်းနှီးပြီးသားဖြစ်လိမ့်မယ်။ဦးဇင်းတို့တရားအထုတ်ခြင်းဒီတမထဘိုင်းမှာတော့တမထကမ္မထ40ရှိတာမှန်ပေမဲ့ဝိပဿနာဘိုင်းကိုရောက်သွားတဲ့အခါကြလို့ရှိရင်တော့နှစ်မျိုးပဲရှိတယ်။ဘယ်နှမျိုးပဲရှိတော့ဝိပဿနာမှာနှစ်မျိုးပဲရှိပါတယ်ခင်ဗျာ။ဝိပဿနာဘိုင်းကိုရောက်သွားရင်တော့နှစ်မျိုးပဲရှိတယ်။ အဲ့နှမျိုးကဘာလဲလို့မေးတဲ့အခါကျတော့ဦးဇင်းတို့ဒါယုတ်ကမ္မထာနဲ့နာမ်ကမ္မထာပေါ့ဒါကြောင့်မလို့ဦးဇင်းတို့စာပေမှာဘာပြောဒုဝိတိညိကမ္မထာနာရူပကမ္မထာနာအရူပကမ္မထာနာရူပပရိကောအရူပပရိကောတိတတိဝဩဇတိတရာဘဂဝါရူပကမ္မထာနာကထင်တော်သင်္ကေပမနတိကာရဝတိနဝါဝိထာရမနတိကာရဝတိနဝါစတုဓာတုဝါဥထာဏကတိတိဆိုပြီးဒီလိုဟောတယ်အဲ့တော့ဦးဇင်းတို့တရား ခုနလူလေးမျိုးနဲ့ပရမတ္ထလူမြည်အောင်တနည်းအားဖြင့်မွန်မြတ်တဲ့လူစင်စစ်ဖြစ်အောင်မမီတို့ကြိုးစားနိုင်ပြီးတဲ့နောက်မှာအခုဒါသန္တနာဥဒုက္ခကလွတ်မြောက်အောင်လွတ်မြောက်ကြောင်းဖြစ်တဲ့ပရမတ္ထတရားအရှိတရားတွေကိုသိအောင်တဆင့်တက်ပြီးတော့ကြိုးစားရမယ်အပိုင်းပေါ့အဲ့တော့တဆင့်တက်ပြီးကြိုးစားရမယ်အပိုင်းမှာဒါတရားအထုတ်တော့မယ်ဆိုရင်ရှေ့ကပေါ့ခုနသမထကမ္မဋ္ဌာန်းပိုင်းမှာအစဉ်တန်းအထုတ်လာလို့တမာရီကလည်းထိုက်တဲ့တမာရီရှိပြီဆိုရင်ရုပ်ဝိပဿနာကိုကူးကြတော့မယ်ဝိပဿနာကိုစကူးတော့မယ်ဆိုရင်မလုပ်ရတော့ အဲယုတ်ကမ္မဋ္ဌာန်းနာကမ္မဋ္ဌာန်းနှစ်ခုတစ်ခုခုကိုတော့ကျင့်ဒီအားထုတ်ရတာအဲ့လိုအားထုတ်တဲ့အပိုင်းမှာဒီယုတ်ကမ္မဋ္ဌာန်းကိုအားထုတ်တော့မယ်ဆိုရင်တဲ့ဘုရားရှင်ကယုတ်ကမ္မဋ္ဌာန်းကိုဟောတဲ့အပိုင်းမှာယုတ်ကမ္မဋ္ဌာန်းအကျဉ်းဤယုတ်ကမဋ္ဌာန်းအကျဉ်းဤဆိုပြီးတော့နှစ်နည်းပဲဟောတယ်ယုတ်တရားကို သိနိုင်ရေးအတွက်နှစ်နည်းပဲဟောတယ်ဘယ်နှနည်းဟောတော့ယုတ်တရားကိုနှစ်နည်းဟောပါတယ်ဗျာယုတ်တရားကိုသိနိုင်ရေးအတွက်တဲ့ဒါနှစ်နည်းပဲဟောတယ်အဲ့တော့ဦးဇင်းတို့ ယုတ်တရားကိုသိကျင်တဲ့မျိုးကောင်းသားမျိုးကောင်းသမီးတွေဒီဓကမထံပေါ့အကျဉ်းကြီးအကျဉ်းကြီးနှစ်မျိုးမှာတစ်မျိုးမျိုးကိုတော့အားထုတ်ရမှာဖြစ်တယ်ယုတ်ကမထံဓကမထံအကျဉ်းကြီးအကျဉ်းကြီးတစ်မျိုးမျိုးကိုမှ အားမထုတ်ရင်တော့ဒါယုတ်တရားတွေကိုပိုင်ပိုင်ခြားခြားနဲ့သိကျင်ဆိုတဲ့နာမရူပပရိစေရဉာဏ်တနည်းအားဖြင့်ရူပပရိကဉာဏ်ကိုတော့မိမိတို့ရနိုင် ရောက်နိုင်မှာမဟုတ်ဘူးလို့ဒီလိုသဘောကျရကဲကောင်းပြီအဲ့တော့ ယုတ်ကမထန်ကိုအားထုတ်တော်မယ်ဆိုတော့ခုဘုရားရှင်ပြောတဲ့အတိုင်းယုတ်ကမထန်အကျဉ်းကြီးအကျဉ်းကြီးပေါ့ဒီနှမျိုးတွေကအခုဦးဇင်းတို့ရောက်လက်စဖြစ်တဲ့ဒါဓာတ်ကမထန်ကိုစပြီးတော့သွားကြရအောင်ဓာတ်ကြီး၄ပါးကမထန်အဲ့တော့ဓာတ်ကြီး၄ပါးကမထန်ကိုသွားတဲ့အခါကျတော့ဦးဇင်းတို့ဟိုးမာသတိပဋ္ဌာနာတုံးမှာတခါကြီးတက္ကမကြီးတွေဒါတွေ့လိမ့်မယ်အဲ့မှာဘာဟောတာတော့ဆိုတော့ကုဏဇဗရံဘိကဝေဘိက္ခုအိမမေဝကာယံယထာတိတံယထာပဏိတံဓာတုသောပစ္စဝကတိ အရိမသမိန်ကာယေပထဝီဓာတုအာဘောဓာတုတေဇောဓာတုဝါယောဓာတုတိဆိုပြီးတော့ဒီလိုမျိုးဟောတာလေ။ဘာပြောတာလဲဆိုတော့ယန်းတို့တဲ့ဒီနောက်တစ်မျိုးပြောမယ်ဆိုတော့ဦးဇင်းတို့ရှေးကအာနာပါနာတတိတို့ဒီလိုကမ္မထန်နေပြီးတဲ့ကဒီဓကမထံကိုရောက်လာတဲ့အခါကျတော့ဘာဖြစ်တယ်တော့အကျင့်ပုဂ္ဂိုလ်သည်တဲ့ဓာမြဲတိုင်းတီမြဲတိုင်းတော့ဟဲ့ဒီခန္ဓာကိုယ်ကြီးကိုဘာလုပ်တယ်တော့ဓာတ်သဘောအပြင် ရှုမြင်ရဘယ်လိုဓာတ်သဘောအပြင်ရှုမြင်ရမလဲဆိုတော့ပထဝီဓာတ်သာရှိတယ် အာဘောဓာတ်သာရှိတယ်တေဇောဓာတ်သာရှိတယ်ဝါယောဓာတ်သာရှိတယ်လို့ဒီလိုဓာတ်သဘောအပြင်တော့ဟဲ့မိမိတို့ရဲ့ခန္ဓာကိုယ်ကြီးကို ရှုမြင်ရမယ်အဲ့လိုရှုမြင်တဲ့အပိုင်းမှာလည်းဗာပြောထားတော့ဆိုတော့အတာကြာ အကျော်ကြာအယောအကျိုးအယိုးကြာအရေးကြာဆိုတဲ့ဒီလိုဒါခန္ဓာကိုယ်တဲကိုဉာဏ်တိဟူသောလက်ကိုတွင်းပြီးတော့ဒါလည်းသုံးသပ်ဆင်ခြင်နေရမှာဒီတက်ကြီးလေးပါအဲ့တော့ဓာတ်ကြီးလေးပါးကိုဆင်ခြင်နေတဲ့အပိုင်းမှာကြတော့ဦးဇင်းတို့ဓာတ်ကမ္မထံကိုဒီနေရာမှာစပြီးတော့ ဟိုနားလည်ကြရအောင်ပေါ့နော်ဟိုနားလည်အောင်ဟောကြနားကြကြရအောင်အဲ့တော့ဓကမထံကိုအထုတ်ခြင်းပြီဆိုရင်တဲ့အခြေခံအပြင်ဓာကြီးလေးပါးကိုဒါရေပုံရတော့နားလည်ပြီးတာပထဝီအာဘောဒေဇောဝါယောအဲဒီဓာကြီးလေးပါးကိုမိမိကဥစ္စာပရမသိထားရတယ်အဲဒီဓာကြီးလေးပါးကိုသိပြီးတဲ့အခါကျမှဘာလို့အောင်သူတို့ကသဘောတရားပေါ့တနည်းအားဖြင့်ပြောမယ်ဆိုကိုယ်ပိုင်လက္ခဏာတကယ်အရှိတရားပေါ့အဲကိုယ်ပိုင်လက္ခဏာတွေကိုမိမိတို့ကတခါထပ်ပြီးတော့ဟိုသိအောင်ကြိုးစားထားရတယ် အာမထုတ်ခင်မှာလည်းကစူးစမ်းထားရအဲ့တော့သူလိုရင်းကတော့တုတ္တမယဉာဏ်ပေါ့ဇာတိပြောတယ်ဇာဥစ္စာပီဖတ်ပြီးတော့မိမိတို့ကဒီတက်ကြီး၄ပါးရဲ့သဘောတရား12မျိုးကိုမိမိတို့ကဥစ္စာပထမအရင်ဆုံးဒါကြက်မှတ်ထားရတယ်ကောင်းပြီကြက်မှတ်လိုက်တဲ့အခါကျတော့ဥပမာစကြောပထဝီမှာဆိုရင်မာမှုသဘောကြမ်းမှုသဘောလေးမှုသဘောပြော့မှုသဘောချောမှုသဘောပော့မှုသဘောဒါ6မျိုးဒါပထဝီတက်ကတမျိုးမျိုးတော့သူ့မှာထင်ရှားလိမ့်မယ် စစချင်းအားထုတ်တဲ့ပုဂ္ဂိုလ်ကတော့ဒါ6မျိုးလုံးကိုနားလည်အောင်ကြိုးစားရတယ်အဲ့တော့မာမှုသဘောကြမ်းမှုသဘောလေးမှုသဘောပြော့မှုသဘောချောမှုသဘောပေါ့မှုသဘောဆိုပြီးတော့ဒါ6မျိုးဒဝိတမာကြမ်းလေးပြော့ချောပေါ့ဆိုပြီးဒါ6မျိုးပြီးတဲ့အခါကျတော့အာဘောဓာတ်အာဘောဓာတ်မှာယူစည်းမှုဖွဲ့စည်းမှုဆိုပြီးဒီလိုနှစ်မျိုးရှိယူစည်းမှုသဘောတရားဒီလဲဒါအာဘောဓာတ်ရဲ့ရေဓာတ်ရဲ့သဘောဖွဲ့စည်းမှုသဘောတရားဒီလဲ အာဘောဓာတ်ရေဓာတ်ကဲ့သဘော။ဟောနောက်တစ်ခါကျဘာရှိတယ်ဆိုတော့တေဇောဓာတ်တေဇောဓာတ်မှာလည်းနှစ်မျိုးပဲပူမှုသဘောအေးမှုသဘောပူမှုသဘောအေးမှုသဘောတစ်မျိုးမျိုးတော့ဒါထင်ရှားမှာပဲနောက်တစ်ခါဝါယောဓာတ်ဝါယောဓာတ်မှာじゃဘာရှိတုံးဆိုတော့ထောက်မှုသဘောတွန်းမှုသဘောရှိတယ်အဲ့တော့ထောက်ကံမှုသဘောဖြစ်ခြင်းဖြစ်မယ်တွန်းကံမှုသဘောဖြစ်ရင်ဖြစ်မယ်ဒါဒီလည်းပဲဒါဝါယောဓာတ်ရဲ့သဘောဒီနှမျိုးတစ်မျိုးမျိုးကိုတော့မိမိကနားလည်ရမှာဖြစ်တယ် စအာတုကသာသူတော်ကောင်းမှာတော့ဒီနှမျိုးလုံးကိုဒါမိမိခန္ဓာကိုယ်မှာနားလည်တဲ့အထိဒါကြိုးစားရမှာဖြစ်။ကောင်းပြီအဲ့လိုသဘောတရား7မျိုးပေါ့။မာကြံလေးပြော့ချောပေါ်ယိုစီဖွဲ့စီပူအေးထောက်တွန်းဆိုပြီးတော့မာမှုသဘောကြံမှုသဘောလေးမှုသဘောပြော့မှုသဘောချောမှုသဘောပေါ်မှုသဘောယိုစီမှုသဘောဖွဲ့စီမှုသဘောဟောနောက်တကပူမှုသဘောအေးမှုသဘောထောက်မှုသဘောတွန်းမှုသဘောဒါကိုတော့မိမိကဥစ္စာပထမဒါ အလွတ်ရအောင်ကြက်ထားကြက်ထားပြီးတော့စပြီးအာထုတ်တော့မယ်ဆိုအကယ်၍မိမိကရှေ့ကြီးကအခြားခြားသမထကမ္မဋ္ဌာန်းတွေကိုအာထုတ်ဘူးခဲ့ရင်တော့ဒါအကောင်းဆုံးဦးဇင်းတို့သင်ပေးလေးရှိတာတော့အနာဘာနာနဲ့သုတ္တဇံတော့ပေါက်တဲ့သူတော်ကောင်းပေါ့အဲအာနာဘာနာနဲ့သုတ္တဇံတော့ပေါက်ထားတယ်ဆိုရင်တို့အာနာဘာနာနဲ့သုတ္တဇံဒီတမာတိထူတော့အဲလိုအာနာဘာနာနဲ့သုတ္တဇံဒီတမာတိထူတော့ပြီးတဲ့အခါကျမှဒါမိမိခန္ဓာကိုယ်မှာတိတ္တသဘောတရားကိုရှုခိုင်းတယ်အကယ်၍အဲလိုမဟုတ်လို့ကတိုင်းနေပေါ့ ကတိုင်းတွေကိုရထားတယ်ကတိုင်းတွေနဲ့ဇန်သမာတိရအောင်ထူထောင်ထားတဲ့ပုံကိုယ်တွေဆိုတဲ့ထိုကတိုင်း၁၀ပါးတဲ့ကမိမိကြိုက်နေတဲ့ကတိုင်းတစ်ခုပေါ့အဲမိမိကြိုက်နေတဲ့ကတိုင်းတစ်ခုနဲ့သရဒဇန်လောက်ရအောင်တော့သမာတိကိုထူထောင်ခိုင်းတယ်အဲသရဒဇန်လောက်ဒီသမာတိထူထောင်ပြီးတဲ့အခါကျမှဇန်မထထပြီးတဲ့အခါကျဘာလို့လဲမိမိတို့ခန္ဓာကိုယ်ကိုစပြီးရှုရရှုတဲ့အခါကျတော့ဦးဇင်းတို့ခုပေါ့ဟိုဓာတ်ကြီးလေးပါးကိုအစဉ်တိုင်းဆိုရင်တော့ပထဝီအာဘောတေဇောဝါယောဆိုတဲ့ဓာတ်ကြီးလေးပါးအစဉ်တိုင်းရှိတယ် တကယ်အားထုတ်တဲ့အပိုင်းမှာတော့ဦးဇင်းတို့ဘယ်ကစရတော့ဆိုတော့လွယ်တဲ့ဓာတ်ကစရတယ်ဘယ်ကစရတော့လွယ်တဲ့ဓာတ်ကစရပါတယ်ခင်ဗျာလွယ်တဲ့ဓာတ်ကတော့စတာဦးဇင်းတို့ကာကြီးခါခွေတင်တဲ့အခါမှာဟိုဒီဘီးတွေကိုတင်တဲ့အခါမှာပေါ့လေဒါကာကြီးကစတာမှန်ပေမဲ့စစချင်းကလေးကိုတော့ဦးဇင်းတို့ကလွယ်တဲ့နေရာကစပြီးဝါလုံးကစပြီးတင်ရတာမျိုးရှိတာပေါ့အဲ့လိုပဲအခုဒီဇသဘောတရားတွေဒီပရဝီတက်ကစထားပြီးတကယ်အားထုတ်တဲ့အခါမှာတော့ ထင်ရှားတဲ့လွယ်ကူတဲ့နေရာကစပြီးအာထုတ်ဖို့တော့လိုတယ်။တို့တော်ဦးဇင်းတို့ဒီမှာတော့သင်ပေးနေကြတော့ပထဝီဓာတ်ထဲပေါ်လေအာဝါယောဓာတ်ကိုစပြီးတော့သင်ပေးလေးရှိတယ်။ဒီဝါယောဓာတ်ကတော့လွယ်ကူတဲ့သဘောလေးရှိတာပေါ့။ဘာကြောင့်လွယ်ကူလဲဆိုတော့ဝါယောဓာတ်ဆိုတာလေပေါ့။လေဆိုတဲ့အခါကျတော့ဦးဇင်းတို့လေဒီအထူးကြီးမိမိကတိတ်ပြီးတော့ရှာကြမ်းနေကြမလို့အထူးသဖြင့်မိမိတို့ကနေ့စဉ်နေ့များအသက်ရှူနေတာဖြစ်တယ်။အသက်ရှူနေတဲ့အတွက်ကြောင့်ဒီဝင်လေတဲ့သဘောထွက်လေတဲ့သဘောကရှိနေတာ။ အဲ့တော့ဒီလေခဲ့ဒီသဘာဝပေါ့တွန်းကန်မှုကိုမိမိကစပြီးရှုလို့ရတယ်စပြီးရှုတော့ဘယ်လိုရှုရမလဲဆိုတော့ဒီဝါယောဓာတ်ကတွန်းကန်မှုသဘောကိုရှုခြင်းတဲ့သူတော်ကောင်းပေါ့အဲဝါယောဓာတ်ကတွန်းကန်မှုကိုရှုခြင်းတဲ့သူတော်ကောင်းကဘာလို့ရတော့ဆိုတော့ဒီဥကောင်းအလေပေါ့ဥကောင်းအလေလောက်ကိုမိမိကဘာလို့ရတော့တတိလေးကတ်ထားတယ်အဲဥကောင်းအလေလောက်ကိုတတိလေးကတ်တာဦးဇင်းတို့ဗမာလူပြောရင်တော့ကလေးများမှာဆိုငယ်ဒိတ်ရှိတာပေါ့နော်အဲငယ်ဒိတ်ပေါ့ဥကောင်းရဲ့အတွင်းပိုင်းလေးကိုအဲ့ဒါနှမ်းပြီးတော့တတိလေးနဲ့တာ ကတ်တာကတ်တာပြီးတော့အသက်ကိုပြင်းပြင်းလေးရှူသွင်းရတာအဲ့လိုအသက်ကိုပြင်းပြင်းလေးရှူသွင်းလိုက်တဲ့အခါမှာဘာလို့တော့ဆိုတော့ဒီဝင်လေကအဲ့ဒီဒီဥကောင်းအလေလောက်ကိုလာလာပြီးတော့တွန်းလိုက်အဲ့တွန်းတဲ့သဘောလေးကတကယ်ဟိုမျက်လုံးနဲ့မြင်အောင်ကြည့်ရင်ငယ်ဟိုကလေးငယ်တယောက်ပေါ့ငယ်လေးမစီသေးခင်ဆိုဒါကြည့်ရင်သိလာတာပဲဒါအသက်ရှူလိုက်တဲ့အခါမှာငယ်လေးကလေးကဒါတွန်းဝင်လေရဲ့တွန်းကန်မှုကြောင့်ဒါလှုပ်နေတာပေါ့အဲ့လိုပဲဒီဥကောင်းရဲ့အတွင်းပိုင်းတနေရာကိုအောင်ယူပြီးအသက်ကိုပြင်းပြင်းလေးရှူလိုက်လို့အဲ့မှာတွန်းမှုသဘောလေးထင်ရှားတယ် အဲ့တွန်းမှုသဘောလေးထင်ရှားရင်တော့အဲ့ထင်ရှားတဲ့နေရာလေးကစားပြီးအဲ့တွန်းမှုသဘောကိုတွန်းနေတွန်းနေတွန်းနေအဲ့လိုပဲရှုရတယ်အဲ့တွန်းနေရှုတဲ့အခါမှာဘာဖြစ်တော့ဒီဓာတ်ကမ္မထံရဲ့သဘောကြတော့အခြားခြားကမ္မထံနဲ့မတူဘူးဘုရားကဦးဇင်းတို့အာနာပါနပြောခဲ့တော့မှပြောခဲ့သလိုပဲအာနာပါနကမ္မထံတို့မြည်ဒီကမိမိကအာထုံမှုဘာဝနာအချိန်အဝန်းကကောင်းလာရင်ကောင်းလာတယ်လို့ကမ္မထံအာယုံကတပြေးပြေးနဲ့သူကဘာဖြစ်သွားတော့ဆိုတော့တိမ်မွေ့သွားတယ်အဲအာထုံနေတဲ့ယောဂီသူတော်ကောင်းရဲ့ဉာဏ်မှာမထင်မရှားဖြစ်တာ ဒါပေမဲ့ဓကမထန်ကြအဲ့လိုမဟုတ်ဘူးဒါကြောင့်မလို့ဦးဇင်းတို့ဝင်လေထွက်လေမှတ်နေတဲ့သူတော်ကောင်းတယောက်ကိုသွားပြီးဝင်လေခဲ့ထိမှုသဘောတွုံးမှုသဘောဒါတွေကိုမမှတ်နဲ့လို့ဒီလိုပြောရဘာကြောင့်လုံးလုံးမေးတဲ့အခါကျတော့ဒီဓကမထန်ကသူကအရှိတရားဖြစ်တယ်ပရမတ္ထဓာတာကြီးတကယ်အရှိတရားကိုသွားပြီးတော့အာယုံယူရတာဟိုဝင်လေထွက်လေတော့တော့ပြဉ္ညတ်ပေါ့ဝင်လေဆိုတဲ့ပြဉ္ညတ်ထွက်လေဆိုတဲ့ပြဉ္ညတ်ဝင်လေထွက်လေဆိုတဲ့ဒီပြဉ္ညတ်ကိုအာယုံယူတာကိုကဒီဝင်လေထွက်လေကဒီတကယ်ပရမတ္ထသဘောလက္ခဏာဖြစ်တဲ့တွုံးမှုသဘောကိုအာယုံယူတာဖြစ်တယ် အဲ့လိုအရှိတရားကိုအောင်ယူတဲ့အတွက်အရှိတရားတို့မြည်ဒီကြာကြာဆက်ပြီးတော့ရှုလေရှုလေသူကထင်ရှားလာတယ်သူကတိမ်မွေ့သွားတာမျိုးမဟုတ်ထင်ထင်ရှားရှားဖြစ်လာအဲ့တော့ဆိုကြပါစို့ဒီခုနဥကောင်းအလယ်မှာအာယုံစိုက်ပြီးအသက်ကိုပြင်းပြင်းလေးရှုလိုက်လို့ဒီဥကောင်းအလယ်မှာထင်တွုံးမှုလေးထင်ရှားလာပြီဆိုရင်အဲ့တွုံးမှုလေးကိုအောင်ယူပြီးတော့တွန်းတယ်တွန်းတယ်တွန်းတယ်လို့တောက်လျှောက်ရှုရင်တပြေးပြေးနဲ့ညံထဲမှာထင်ရှားလာစစချင်းကတော့မထင်မရှားလေးတတိလေးထားပြီးစူးစိုက်ပြီးတော့ဒါနှလုံးသွင်းထားလို့တွန်းတယ်တွန်းတယ်လို့ထင်တပြေးပြေးနဲ့ထင်ရှားလာတယ်အဲ့ဒါတွုံးမှုသဘောပါ တမှုသဘောထင်ရှားလာရင်ဘာလို့တော့အဲ့ဒါကိုတခါတည်းခန္ဓာကိုယ်တစ်ခုလုံးကိုဒါဖြန့်ပြီးတော့ရှုရဖြန့်ပြီးရှုတဲ့အပိုင်းမှာတော့ဦးဇင်းတို့ဒါတော်တော်ကိုဒီပိုင်းကဟိုယောဂီအများစု မှားတဲ့မှားတတ်တာကဘာမှားတတ်တုံးလို့မေးတဲ့အခါကျတော့ဒီတွုံးမှုသဘောကိုနေရာရွှေ့ယူတတ်တယ်။အမှဆိုကြမလို့ဦးဇင်းတို့ကိုဒီဒီဥကောင်းပေါ့ဥကောင်းကိုဒီဥကောင်းအလဲမှာတွုံးမှုသဘောထင်ရှားလို့ရှုလိုက်တယ်ဥကောင်းတစ်ခုလုံးကတွုံးမှုသဘောထင်ရှားပြီ။ထင်ရှားလို့ရှိရင်ဘာလို့တော့ဦးဇင်းတို့စက်တင်ရတာက ခန္ဓာကိုယ်တစ်ခုလုံးပေါ့ဟိုဥကောင်းပြီးတဲ့ကခန္ဓာကိုယ်အပေါ်ပိုင်းခန္ဓာကိုယ်အလဲပိုင်းခန္ဓာကိုယ်အောက်ပိုင်းစသည်အပြင်အဲ့မှာတောက်လျှောက်တွုံးမှုသဘောကိုဒါပွားများရအဲ့လိုပွားများတဲ့အခါမှာအကယ်၍ယောဂီသူတော်ကောင်းကဒီနေရာမှာတွုံးမှုသဘောလေးကိုရှုတယ်ပြီးတဲ့ကအဲ့ဒါပြောင်းပြီးတော့ဒီနေရာမှာတွုံးမှုသဘောရှိတယ်ဒီနေရာကိုလွတ်ခဲ့တယ်ဥကောင်းကိုလွတ်ခဲ့တယ်ခန္ဓာကိုယ်အပေါ်ပိုင်းကိုရှုတယ်စသည်အပြင်အဲ့လိုရှုသွားမယ်ဆိုရင်တော့အဲ့ဒါသူကဓာတ်ကခန္ဓာကိုယ်တစ်ခုလုံးမှာမထင်ရှားတော့အဲသူရှုတဲ့အပိုင်းလေးအပိုင်းလေးပဲထင်ရှားတယ်ဒါကြောင့်မလို့အဲ့လိုတော့မလုပ်ရဘူး တပြေးပြေးနဲ့ဖြန့်ပြီးရှုသွားတယ်ဥမာဆိုကြပါစို့ဥကောင်းမှာထင်ရှားတယ်ဆိုဥကောင်းတနေရာလေးကနေတွန်းတယ်တွန်းတယ်တွန်းတယ်ရှုတပြေးပြေးနဲ့အဲ့တွန်းမှုသဘောကိုတခါလဲဒီခန္ဓာကိုယ်အပေါ်ပိုင်းရောက်အောင်ရှုသွားအဲ့တော့ဥကောင်းမှာလဲတွန်းမှုသဘောကထင်ရှားနေသူဒီခန္ဓာကိုယ်အပေါ်ပိုင်းဒီတွန်းမှုသဘောထင်ရှားထင်ရှားလို့ရှိရင်ခန္ဓာကိုယ်အလဲပိုင်းခန္ဓာကိုယ်အောက်ပိုင်းဟုတ်ခြေသုံးကောင်းဆုံးနောက်ဆုံးကြတော့ဥကောင်းဆံပြားမှဒီခြေပြားတိုင်အောင်ပဲအဲ့မှာတွန်းမှုသဘောကိုတော့လျှောက်ရှုရှုတဲ့အခါမှာလဲခုနအယိုးကြားအကြောကြားအသားကြားအရည်ကြားလို့ခေါ်တယ်ဒီခန္ဓာကိုယ်တဲ့ကို ဒါညံတွင်းပြီးတော့ညံတိဥသောလက်တွင်းပြီးတကားတဲ့တွမှုသဘောကိုလိုက်ကြည့်ရနောက်ဆုံးတော့ဘယ်နေရာကြည့်ကြည့်ပေါ့ခန္ဓာကိုယ်တစ်ခုလုံးဥကောင်းကနေဟုတ်ခြေပြားတိုင်အောင်ပေါ့အဲ့ဒါတွမှုသဘောထင်ရှားနေအဲတွမှုသဘောထင်ရှားပြီဆိုတော့မှဒါနောက်တစ်လုံးပြောင်းပြီးတော့ရှုရတယ်ဒီလိုမျိုးနဲ့ဒါဦးဇင်းတို့ကြိုးစားပြီးတော့ဟိုသွားရတာပေါ့ကောင်းပြီအဲ့တော့ခုတွမှုသဘောရပြီဆိုတဲ့သူတော်ကောင်းတယောက်ကဗာစစ်လုပ်တော့ဒါကဝင်လေနဲ့ပေါ့စပြီးတော့တွမှုသဘောကို ဟိုစူးစမ်းပြီးအထုတ်တဲ့သူတော်ကောင်းပေါ့ဒီကလေးမှာဒီလိုပေါ့ဥကောင်းအလေကောင်းလောက်ကိုအာရုံယူထားတယ်တွမှုသောကိုဝင်းလေးကိုခပ်ပြင်းပြင်းလေးရှူကြည့်တယ်ဒါပေမဲ့တွမှုသောကမထင်ရှားဘူးပေါ့ဒီလိုဖြစ်တယ်တွမှုသောမထင်ရှားလို့ကြီးဘာလို့ရတော့ဆိုတော့ဒီကလေးမှာဦးဇင်းတို့အဲဒီ1 byte ပေါ့1 byte ကိုကြည့်ရတယ်1 byte ကိုကြည့်ပြီးတော့အသက်ကိုပြင်းပြင်းလေးရှူအသက်ကိုပြင်းပြင်းလေးရှူသင်တော့ဒီ1 byte ကလေးကတခါလေးဖောင်းလာမယ်ပိန်သွားမယ်ဒါလေးရှိဖောင်းသွားပိန်သွားတဲ့အခါမှာဘာလို့ရတော့အဲ့ဒီဖောင်းသွားတာဒီဝင်လေကဲတွန်းကန်မှုကြောင့် ပိန်သွားသည်ဝင်လေထွက်လေခဲ့ဒါတွန်းကန်မှုကြောင့်အဲ့မှာဆိုလိုရင်းကတော့အသက်ရှူသွင်းလိုက်အသက်သက်ရှူသွင်းလိုက်နိုင်ဒီဝင်လေကဒါဒီ one bike ကိုလာလာပြီးတွန်းတဲ့အတိုင်းကြောင့် one bike ကဖောင်းသွားတာအဲ့မှာအဲ့ဖောင်းမှုဘေးမျိုးကိုကြည့်နေရင်လည်းပဲဒီဝင်လေကတွန်းမှုကထင်ရှားတယ်အဲ့လိုထင်ရှားရင်လည်းအဲ့နေရာကစပြီး one bike ကိုအအောင်စိုက်ပြီးကြည့်ထားလိုက်ပြီးတော့အသက်ကိုခက်ပြင်းပြင်းလေးမှန်မှန်လေးရှူကြည့်လိုက်ရှူကြည့်လိုက်တဲ့အခါမှာတခါတည်းဒီဝါရော့တက်လို့ခေါ်တဲ့ဝင်လေကတွန်းမှုသဘောကိုသွားသွားပြီးတွေ့နေတယ် တွေးလို့ကြီးတွေအဲ့ကစပြီးတွန်းတယ်တွန်းတယ်တွန်းတယ်တွန်းတယ်ဒီလိုမျိုးတွေရှုရတယ်ရှုလိုက်လို့ဒီတွန်းမှုဘောလေးကိုတော်တော်များများလေးပွားများလိုက်လို့ရှိရင်ထင်ရှားလာပြီထင်ရှားရင်ဝမ်းမကထင်ရှားရင်ဝမ်းမကနေစပြီးတော့ခန္ဓာကိုယ်အပေါ်ပိုင်းဟုတ်ဥကောင်းရအောင်ခန္ဓာကိုယ်အောက်ပိုင်းခြေပြားရအောင်ဒီလိုမျိုးတွန်းမှုသဘောကိုခန္ဓာကိုယ်တကူလုံးခြုံပြီးတော့ဘယ်နေရာပဲကြည့်လိုက်ကြည့်လိုက်တွန်းမှုသဘောထင်ရှားအောင်ရှုရတယ်ဒါဆိုလို့ရှိရင်တော့ဒါတွန်းမှုသဘောကိုသူတော်ကောင်းတယောက်ကရပြီဟောရရင်ဘာလို့ရတော့နောက်တစ်ဆင့်တက်ပြီးတော့နောက်တက်တစ်လုံးကိုရှုရတယ် အဲ့တော့တွုံးမှုပြီးတဲ့အခါမှာထောက်မှုကိုခဏထားခဲ့ထောက်မှုကိုခဏထားခဲ့ပြီးဘာရှုရတော့ဆိုတော့ဦးဇင်းတို့မာမှုသဘောကို ရှုရတယ်ဘာကိုရှုရတော့မာမှုသဘောကိုရှုရပါတယ်ဗျာမာမှုဆိုတာတော့ပထဝီတက်ခဲ့မာမှုသဘောပေါ့အဲ့တော့မာမှုသဘောကိုရှုကျင်တော့မလုပ်ရတော့ဆိုတော့အောင်စင်းတို့ဒီသွားနှစ်ခုရှိတာပေါ့သွားနှစ်ခုကိုခက်တင်းတင်းလေးကြိုက်ကြည့်လိုက်အခက်တင်းတင်းလေးကြိုက်ကြည့်လိုက်လို့ရင်သွားနှစ်ခုကိုကြိုက်လိုက်လို့ရှိရင်အမမာမာလေးသွားတွေ့တာပေါ့မာမှုသဘောတွေ့တယ် အဲတွေးလို့ရှိရင်အဲ့မာတဲ့နေရာလေးကိုအာယုံလေးသတိလေးထားပြီးတော့သွားနှစ်ခုလေးကိုကြိတ်ကြိုက်ကြိုက်ကြိုက်ကြိုက်ထားပေါ့သွားကြိတ်တယ်တော့မသုံးနဲ့ပေါ့တို့ကြရင်ညာသူတို့ကမ္မထန်တွေကသွားကြိတ်တဲ့ကမ္မထန်တွေဖြစ်နေမှာဟုတ်လားဟမ်ခုရက်မှာဆိုပူဆိုးတယ်အဲ့ကမ္မထန်တော့အာမထုတ်မိတာကောင်းမှတင်ဟမ်နောက်မှတော့ဓကမထံခုကဟောစဉ်ရဟောတာခုရတော့ဓကမထံအာမတုံနဲ့လို့ပြောရမလို့ဖြစ်တကြရင်အမ်အမကြိတ်ကုန်လိမ့်မလားကထာအဲ့တော့ဒီ သွားနှစ်ခုကိုပေါ့လေကိုက်ကြည့်လိုက်ပေါ့ဖိဖိကိုက်ကြည့်လိုက်လို့ရှိရင်အဲ့မှာမာမှုသဘောရှိတာပေါ့မာမှုသဘောတင်ကြလို့ရှိရင်အဲ့ဒီမာမှုတင်ကြတဲ့နေရာလေးကစပြီးတော့အဲ့ဒါမာတယ်မာတယ်မာတယ်တလို့ရှုရတယ်ရှုလိုက်လို့ရှိရင်တော့စောစောကကတွုံးမှုသဘောကိုလည်းကိုကရှုထားတယ်ဆိုလို့ရှိရင်အဲ့ဒီမာမှုလေးကတင်ကြလာတာပေါ့တင်ကြလာလို့ရှိရင်မာတဲ့နေရာလေးကစမာတယ်မာတယ်ဆိုတပြေးပြေးနဲ့အဲ့ဒီသွားဝန်းကျင်ကနေပြီးတော့ပါဇက်တစ်ခုလုံးဒါမာလာမှာပေါ့နော်မာလာလို့ရှိရင်ဒီကလေးအဲ့ဒါတပြေးပြေးနဲ့နေရာချင်းဥကောင်းတစ်ခုလုံးနာနာကောင်အထက်ပိုင်းခန္ဓာကိုယ်တစ်ပိုင်းလုံးပြီးတော့ကအာ ခြေဆုံးကောင်းဆုံးပေါ့ဘယ်နှာရှုလိုက်ရှုလိုက်တခါတည်းအဲ့တွုံးမှုသဘောထင်ရှားအဲ့တွုံးမာမှုသဘောထင်ရှားမာမှုသဘောထင်ရှားရင်တော့တလုံးပြောင်းမာရလို့ရှိရင်တော့သူကမာမှုသဘောနဲ့ဒီကြမ်းမှုသဘောကသူကတိတ်ပြီးတော့နေကတ်တယ်မာမှုကိုထက်ခါတက်ခါလေးအရင်ရှုလိုက်ရှုပြီးရဲ့အခါကျကြမ်းမှုသဘောကိုရှုကြမ်းမှုသဘောကိုရှုနေတော့မလုပ်ရတော့မိမိဒီသွားထိတ်ကလေးကိုပေါ့ရှာလေးနဲ့ဒါဆွဲပြီးတော့တတ်တတ်ကြည့်ပေါ့ရှာလေးနဲ့သွားတက်ရင်သွားထိတ်ကလေးကကြမ်းနေတာပေါ့နော်ဒါလည်းတွေ့လို့ရတယ်အဲသို့မဟုတ်လို့ကြည့်တယ်မိမိဒီ ဟိုလက်ဘွားပေါ့လေလက်ဘွားလေးနဲ့ဒီမိမိနှုတ်နေတဲ့ပါလို့နေရာမျိုးလေးကိုသွားသွားပြီးပွန့်ကြည့်ပုတ်ကြည့်နေပဲအဲ့မှာကြမ်းတဲ့သဘောလေးထင်ရှားတာပေါ့ဒါကတော့မိမိကြိုက်ညက်တဲ့နီးနဲ့ဒါမိမိကစပြီးတော့ကြမ်းမှုသဘောကိုဒါရှုလို့ရတယ်ကောင်းပြီဆိုကြတော့ခုနရှားလေးနဲ့သွားထိတ်ကိုလှမ်းလှမ်းပြီးတော့ပုတ်ကြည့်လို့ရှိရင်လည်းအဲ့မှာဒီကြမ်းမှုသဘောလေးထင်ရှားတယ်ကြမ်းမှုသဘောထင်ရှားအဲ့ကြမ်းတဲ့နေရာတွေကစပြီးကြမ်းတယ်ကြမ်းတယ်ကြမ်းတယ်ကြမ်းတယ်တလို့ရှုရတယ် အဲဒီလိုရှိလို့ချင်းဘာဖြစ်တော့တပြေးပြေးနဲ့ကျမ်းမှုသဘောထင်ကြလာထင်ကြလာလို့အခြေသုံးကောင်းဆုံးရှုပြီးတော့ကျမ်းမှုသဘောအသားကြအယူကြအကြောကြအကြီးကြတကားတဲ့အဲ့ဒါဉာဏ်တိဥသောလက်တွင်းပြီးတော့အဲ့ဒါကျမ်းမှုသဘောရှုရပြီဆိုရင်အစကပြန်ရှုရတယ်တွန်းမှုသဘောကိုရှုလိုက်အခြေသုံးကောင်းဆုံးအဲပြီးတဲ့ကမာမှုသဘောကိုရှုလိုက်ခြေသုံးကောင်းဆုံးပြီးတဲ့ကကြမ်းမှုသဘောကိုရှုလိုက်ဟောကြမ်းမှုသဘောရပြီဆိုနောက်တစ်ခုကတော့လေးမှုသဘောအဲလေးမှုသဘောကိုရှုကြည့်ရင်ခုနပြောသလိုပဲဒီ တဏှာပေါ့ဥမာမိမိလက်ကလေးပေါ့လက်ညှိုးလေးကိုမကြည့်လိုက်လက်ညှိုးလေးကိုမကြည့်လိုက်လို့ရှိရင်လက်ညှိုးလေးကပေါ့နေတဲ့သဘောရှိအဲသို့မဟုတ်လည်းခုနမိမိတရားထိုင်နေတယ်အဲ့တရားထိုင်နေတဲ့လက်ကလေးကိုလက်ပွားလေးတလူလေးမြောက်ကြည့်မြောက်ကြည့်ပေါ့အဲ့ဒါဒီပေါ့မှုသဘောဘာလို့တရားကလေးမှုသဘောပြောရမှာလဲအဲ့တော့လေးမှုသဘောဆိုရင်ခုနပေါ့မိမိတရားအထုတ်နေတဲ့ပေါင်လေးတစ်ဘက်ကိုမိမိကဖိကြည့်တယ်လက်ကလေးနဲ့ဖိကြည့်ဖိကြည့်လို့ရှိရင်အဲ့မှာလေးမှုသဘောလေးထင်ရှားတယ်လေးမှုသဘောလေးထင်ရှားရင်တော့အဲ့ထင်ရှားတဲ့နေရာလေးကစပြီးလေးမှုသဘောလေးထင်ရှားရင်လေးတယ်လေးတယ်တောက်ချောက်ဖိကြည့် အဲတော့ကြောင့်ပွားများကြည့်ပါအဲ့တော့မိမိရဲ့ပေါင်းတရားထိုင်နေတယ်ဆိုပေါင်းလေးနေရာလေးကိုလက်ကလေးနဲ့စိုက်ပြီးဖြည့်ကြည့်လိုက်လက်တစ်ဖက်နဲ့ဖြည့်ကြည့်လိုက်လို့ချင်းလေးမှုတွေထင်ကြထင်ကြရင်လေးတဲ့နေရာလေးကစပြီးလေးတယ်လေးတယ်လေးတယ်တော့ကြောင့်ရှုမရလို့ရှိရင်ခုနပြောတဲ့မာမှုသဘောနဲ့ကြမ်းမှုသဘောကိုထပ်ကထပ်ကရှုရှုပြီးတဲ့ကအဲ့ပြန်ပြီးလေးမှုသဘောလေးကိုအာရုံယူကြည့်ရင်လေးမှုသဘောလေးထင်ကြတယ်ထင်ကြရင်လည်းအဲ့လေးမှုသဘောလေးကိုတော့ကြောင့်ခန္ဓာကိုယ်ကျေဆုံးကောင်းဆုံးဒါဒါရှုရတယ်ရှုပြီးလို့ရှိရင်ခုနတွုံးမှုသဘောပြန်ရှုပြီးတော့ မာမှုသဘောကြမ်းမှုသဘောလေးမှုသဘောဒီလိုလေးလုံးလုံးခန္ဓာကိုယ်ခြေသုံးကောင်းလုံးရှိပါတယ်ရပြီဆိုတဲ့အခါကျမှတခါတက်ပြီးတော့ဘာပြောရလဲဆိုတော့ပထဝီဓာတ်ကလေးတစ်ခုတော့ပြီးအောင်သွားတာပေါ့အဲနောက်နေ့ကျမှဂျန်တဲ့ဓာတ်တွေဆက်ပြီးသွားဘာလို့ဆိုတော့ဓာတ်ကလေးတော့တကယ်လို့တကယ်ရေးတဲ့ကမကြီးကအခုဟောလိုက်လို့ဆက်အားထုတ်လို့ရင်ဓာတ်မညီညရင်လည်းတခါခက်ခဲတွေးတတ်လို့အဲ့တော့ပထဝီဓာတ်က6မျိုးရှိတဲ့နေရာနောက်3မျိုးထပ်သွားကြရအောင်အဲ့တော့မာမှုသဘောလည်းရပြီကျမ်းမှုသဘောလည်းရပြီလေးမှုသဘောလည်းရပြီဆိုရင်နောက်တစ်မျိုးပေါ့ မာကျန်လေးပြောမှုသဘောအားထုတ်ရပြောမှုသဘောကိုဒါကြိုးစားပြီးအားထုတ်ရအဲ့ပြောမှုသဘောကိုသိကျင်တော့မလုပ်ရတော့မိမိရဲ့ပဇောင်လေးကိုရှားတိတ်ကလေးနဲ့လှန့်လှန့်ပြီးထိုးကြည့်ပေါ့နှုတ်ကန်းအတွင်းသားလေးဖြစ်ဖြစ်ရှားတိတ်ကလေးနဲ့ထိုးကြည့်လိုက်ထိုးကြည့်လို့ချင်းအဲ့မှာပြော့နေလေလေပြောမှုသဘောလေးထင်ရှားတယ်ထင်ရှားလို့ချင်းအဲ့ပြောမှုသဘောထင်ရှားတဲ့နေရာလေးကစပြီးပြော့တယ်ပြော့တယ်ပြော့တယ်တောက်လျှောက်ရှူပြီးရင်ခြေဆုံးကောင်းဆုံးရှူပါအဲရပြီရပြီဆိုလို့ချင်းနောက်တစ်လုံးတက်နောက်တစ်လုံးတက်ပြီးဘာလို့အောင်လို့ဆိုတော့ပြော့ပြီးတော့ချောချောတာလေးဆိုရင်တော့မိမိကခုနရှားလေးကိုသတိစို့ ဆရာလေးကိုသူလေးသွတ်ပြီးနှုတ်ခမ်းလေးပေါ်ကိုဆရာလေးနဲ့တတ်တတ်ကြည့်လိုက်။ကြက်ကြည့်လိုက်လို့ချင်းအမှချောနေလိမ့်မယ်။ချောနေလေအဲချောမှုတင်ရတဲ့နေရာကနေစပြီးခြေဆုံးကောင်းဆုံးရှု။ရပြီဆိုရင်ပြောမှုသဘောလည်းရပြီချောမှုသဘောလည်းရပြီဆိုရင်နောက်တစ်ခါပေါ့မှုသဘောပေါ့မှုသဘောတော့ခဏပြောသလိုလက်ကလေးကိုတခါလေလက်ညှိုးလေးတစ်ချောင်းကိုပဲမြောက်ကြည့်နေပေါ့မှုတင်ရတော့မလဲလက်တစ်ချောင်းလုံးလုံးလေးတခါလေမြောက်ကြည့်လိုက်ရင်ပေါ့မှုလေးအထင်ရှားလာတင်ရလို့ချင်းလေအဲထင်ရှားတဲ့နေရာကစပြီးပေါ့တယ်ပေါ့တယ်ပေါ့တယ်ပေါ့တယ်ပေါ့မှုပေါ့မှုနေတယ်ဒါတော့ကြောက်ကြည့်လိုက်လို့ခြေဆုံးကောင်းဆုံးရှုရတယ်ရပြီဆိုရင်အစကပြန်သွားရတယ် တွန်းမှုသဘောမာမှုသဘောကြမ်းမှုသဘောလေးမှုသဘောပြောမှုသဘောချောမှုသဘောပေါ့မှုသဘောဒီလိုမျိုးလေးတောက်ချောက်ရှုနေရအဲ့ဒါကိုတော့ဘယ်လိုရှုရအောင်ဆိုတော့ရိယဘုတ်၄ပါးလုံးဆက်အောင်သွားလည်းပဲဒီဓာတ်၄ပါးပဲရှုခုမိမိကခုန6လုံးရထားတယ်9လုံးရထားတယ်ဆိုအဲ့ရထားတဲ့ဓာတ်သဘောတရား9လုံးရရင်9လုံးကိုသွားလည်းပဲဒီ9လုံးကိုရှုနေရက်လည်းဒီ9လုံးကိုရှုနေအစလည်းဒီ9လုံးကိုရှုနေထိုင်လည်းဒီ9လုံးရှုနေအိတ်လည်းဒီ9လုံးရှုနေဒီလိုတောက်ချောက်ရိယဘုတ်ဆက်အောင်ရှုရအောင် အဲ့လိုရှုလိုက်လို့ရှိတော့ဒါဓာတ်သဘောတရားတွေကမိမိဉာဏ်မှာထင်ရှားလာမှာဖြစ်အကြောင်းကတော့ဦးဇင်းတို့ဒီဓာတ်သဘောတရားတွေကိုကိုစက်မြင်ပဲပေါ့မာကျန်းလေးနဲ့ပျော်ချောဖို့ကိုသင်ပေးခြင်းကတော့အကယ်၍ဓာတ်ကိုမညီမျှအောင်ကျင့်နိုင်ဒီကလေးမှာအခက်အခဲတွေတွေ့တယ်ဦးဇင်းတို့ဒီကလေးမှာတချို့ယောဂီတွေမှာမာမှုကျမ်းမှုလောက်ပဲသင်ပေးလိုက်လို့ရှိရင်ဒီကလေးကမာမှုကျမ်းမှုရှုနေမာမှုကျမ်းမှုဒါကအရင်ထင်ရှားလာလို့ချင်းဒီကလေးမျက်မှောက်ကြီးတစ်ခုလုံးကမာတင်းလာတာမျိုးပေါ့ဥကောင်းကြီးတစ်ခုလုံးကမာပြီးတော့ဒီကလေးခဲလာတာမျိုးဘယ်လိုဖြစ်တတ်လို့ အဲ့တော့အနည်းဆုံးမိမိကဒီသဘောတရားတွေကသူ့ရဲ့စက်ညင်မဲ့ဓာတ်တွေကိုတော့မိမိတို့ကသိထားဖို့လိုတယ်အဲ့တော့လက်ရှိမှာပေါ့ခုဒါဟိုဓာတ်သဘောတရား9မျိုးပေါ့အာဘောဓာတ်ကဒါတွုံးမှုသဘော ပထဝီဓာတ်ကဒါ6မျိုးပေါ့မာကျန်လေးပြော့ချောပေါ့အဲအဲ့ဒီခုနှလုံးကိုလောလောဆယ်တော့ဒီနေ့ဒီမှာသင်ကြရအောင်တို့တကကြီးဒီကမိုက်ဒီအထုလို့ရှိရင်လည်းဒီဓာတ်တော်တရားတွေကိုမိမိတို့ခန္ဓာကိုယ်ကိုဉာဏ်တည်ဟူသောလက်သွင်းပြီးတော့ခြေဆုံးကောင်းဆုံးအသားကြားအကြောကြားအရည်ကြား အယူကြမှာဒီတဘောတရားတွေကိုနားလည်အောင်ကျူးစာအထုတ်ကြရမှာဖြစ်တယ်အဲ့လိုအထုတ်ခြင်းနဲ့ကြွေမာမှုတွေကသိထင်ရှားလာရင်ပြုံးမှုတွေကိုပြောင်းအထုတ်လာအလေးမှုတွေကသိထင်ရှားနေရင်ပေါ့မှုတွေကိုပြောင်းအထုတ်လာအကျမ်းမှုတွေကသိပြီးထင်ရှားနေတချို့မှာခန္ဓာကိုယ်ကျမ်းမှုကထင်ရှားပါလဲခန္ဓာကိုယ်ကိုတခါတည်းခါကျမ်းကျမ်းအဝတ်နဲ့ပို့နေတယ်လို့မနေနိုင်အောင်ဖြစ်လာအဲ့လိုဖြစ်လာလို့ရင်တစ်ဖက်ကပြန်ပြီးတော့ဒါပြုံးမှုသဘောလေးကိုပြန်ပြီးတော့အထုတ်ရတယ် အဲမျိုးဓာတ်တွေကိုညီမြအောင်အထုတ်ခြင်းဖြင့်ဒီသုတ္တဒုဝဥဒါလို့ခေါ်တဲ့ဓာတ်ကြီးလေးပါးကမ္မထာကိုဒါမိမိတို့အထုတ်လို့ရတယ်။အဲတော့ဒီနေ့တော့ဦးဇင်းတို့ဒီမှာပဲဦးဇင်းတို့သိညာရအောင်နောက်တစ်ပတ်မှာပဲဆက်ပြီးတော့ဒီတက္ကမထာကိုလည်းဆက်ဟောကြအနာကြားကြရအောင်။အဲတော့ကိုစီကိုစီယနေ့ပြုခဲ့တဲ့ဒီပရမတ္ထဓာတ်သားတွေကိုစသိနိုင်ရေးအတွက်ပေါ့ဒီတက္ကမထာကိုအထုတ်ရင်းနဲ့အဲပရမတ္ထဆိုတဲ့သကလုံးလေးနဲ့ဆက်ဆက်တဲ့ခုနလူလေးမျိုးကိုလည်းမိမိတို့ကမိမိတို့ တို့လူလေးမျိုးဆိုတဲ့အချိန်ဝင်ထဲမှာထည့်ကြည့်ပြီးတော့ဘောင်ထဲမှာထည့်ကြည့်ပြီးတော့ငါတို့ဒီဘယ်မျိုးစားထဲမှာပါနေကြတယ်ဒါကိုကွက်ကွက်ပြပြနဲ့ဝေဖန်ပိုင်းခြားပြီးတော့အကယ်၍မြန်မိမိတို့ဒီမိမိတို့မလိုအပ်တဲ့မလိုချင်တဲ့အမျိုးအစားထဲမှာပါနေတော့တို့အမျိုးအစားကမိမိတို့ကလွတ်မြောက်အောင်ကြိုးစားမှာဖြစ်တယ်။အကယ်၍မိမိတို့ကဒါမုံမြတ်တဲ့ခုနပရမတ္တလူစားအဆင့်ကိုရောက်နေတယ်။မုံမြတ်တဲ့လူစင်တဲ့ဘဝနဲ့ အသက်ရှင်နေတယ်ဆိုရင်လည်းအဲ့ဘဝလေးကိုဆက်လက်ပြီးတော့တည်တတ်အောင်ကြိုးစားကြပါလို့တိုက်တွန်းရင်းနဲ့ဒီနေ့တက္ကမထံကိုလည်းယုတ်တရားတွေကိုကိုယ်ကိုယ်ပြပြသိပရမတ္ထတတ္တတွေကိုထိုးထွင်းသိနိုင်တဲ့အထိရှင်ဉဏ်ကြိုးကိုအားထုတ်နိုင်ပြီးအဆုံးမှာမိမိတို့လိုလားတောင်းတအပ်တဲ့ဆင်းရဲဒုက္ခတို့ဤကုံဆုံးရာနိဗ္ဗာန်ကိုကိုယ်စီကိုယ်စီ မျက်မှောက်ပြုနိုင်ကြဂုံရာတည်း